ကျေးဇူးရှင်မဟာဗောဓိမိုင်ဆရာတော်ဘုရားကြီးဟောကြားတော်မူသောဥပုပ်ဆိုတာဟူသောတရားတော်နမောတတပကဝတောအရဟတောသမ္မာသမ္ဗုဒ္ဓတာနမောတတပကဝတောအရဟတောသမ္မာသမ္ဗုဒ္ဓတာ မိသမန္တရဏံကိသာမိသမန္တရဏံကိသာမိဒုတိယံပိဗုဒ္ဓံရဏံကိသာမိဒုတိယံပိဓမ္မံရဏံကိသာမိဒုတိယံပိသံဃံရဏံကိသာမိဒုတိယံပိဗုဒ္ဓံရဏံကိသာမိဒုတိယံပိဓမ္မံရဏံကိသာမိဒုတိယံ တာတိယံပိဘုဒ္ဓံရဏံသိသာမိတာတိယံပိဓမ္မံရဏံသိသာမိတာတိယံပိသံဃံရဏံသိသာမိတာတိယံပိဘုဒ္ဓံရဏံသိသာမိတာတိယံပိဓမ္မံရဏံသိသာမိတာတိယံပိသံဃံရဏံသိသာမိတေတရဏရမဏမဟာပတိပုဏ္ဏသမဝန္တာဆေယသာနာတိပါဒာဝိရမဏိသိက္ခာပရံသမာရိယာမိသာနာတိပါဒာ သာပရံသမာရိယာမိအာသရမပရိယာဝိရမဏိသိက္ခာပရံသမာရိယာမိအာသရမပရိယာဝိရမဏိသိက္ခာပရံသမာရိယာမိဘုဒ္ဓဝါရာဝိရမဏိသိက္ခာပရံသမာရိယာမိဘုဒ္ဓဝါရာဝိရမဏိသိက္ခာပရံသမာရိယာမိသုရာမေရယမေဃပမာဒဌာနာဝိရမဏိသိက္ခာပရံသမာရိယာမိသုရာမေရယမေဃပမာ သိသာလဘောကနာဝရမဏိတိခာဗြဟ္မမာရိယာမိသိသာလဘောကနာဝရမဏိတိခာဗြဟ္မမာရိယာမိသိသာသိသာသိသာသိသာဝါရိတာဝါရိတာသုသာသုသာသနာသနာအာလာကန္တာအာလာကန္တာ သနာသာရဏသန္တနာဝိဟုဒနာဌာနာဝိရမဏိတိကဗြဟ္မမာရိယာမိသုခာတယနာမဟာတယနာဝိရမဏိတိကဗြဟ္မမာရိယာမိဣဒာမိပုညံ ကဖလားဖလားညာနာပါညာနာပါသိခယောသိခယောအာတုအာတုမေမေရာပတိတော်ရာပတိတော်ရာပတိတော်နာဤရာပတိတော်နာဤတံပုံညာဤတံပုံညာယခုယခုဟောတိယာဘောဟောတိယာဘောရဏဂောဘုမမေဘုမမေရှိပါဘောရှိပါဘော ကကုသိုလ်သည်လောကဖလားညာနာတာမေညာပူညာအားဣတယောဤသူပြုတတ်သောအကြောင်းအထောက်ပံ့လေးဟောတုဣတာသေတာအပမဒေနမမိမလဝအပောအခါရပတိတရားဖြင့်သံပါရိထ သီလဓမ္မရိပညာအသုံးပိဋ္ဌာကိုလုံခြုံစွာပေါင်းထိန်ထောက်တည်နိုင်ကြပါစေ။အာမင်။တို့တရားဓမ္မကြီးများဒီနေ့တော့ဥပုံနေဥပုံနေဖြစ်တော့ဥပုံအကြောင်းပြောကြရမယ်။ဥပုံစောင့်မယ်ဒီစကားတော့တို့တရားညာအများအားပြောနေကြနော်။မှန်ပါပါ အဲ့တော့ဥပုဒ္ဒါဘယ်မှာရှိလို့တို့တွေဘယ်မှာတောင်းရမှာတော့ဥပုဒ်တောင်းမယ်လူတိုင်းပြောတဲ့စကားအဲ့တော့ဥပုံနဲ့ဒုဒကာဒကမကြီးညနဲ့ဘယ်မှာချိန်ထားလို့ဘယ်ကနေစောင့်ရရမှာလဲဟင်ကြောင်းမှာချိန်ထားသလားဖျားမှာချိန်ထားသလားဒီဥပုပ်ဆိုတာကြီးနဲ့မိမိတို့နဲ့ဟင် လို့ရှိနေပြီပဲနဲ့တော့အဲ့တော့ဒီနေရာမှာဥပုသ်ဆိုတာလေးကို ရှင်းဥစွာသဘောပေါက်မှဒီစောင့်တာလေးကိုသဘောပေါက်မှာနော်ဟုတ်ကလားဗျဥပုသ်ဆိုတာပါဠိလိုဥပဝါဒဆိုတဲ့ပုတ်ကလေးကိုသူကကျဲပြီးတော့ဒုဒကာကြီးများကဥပုသ်လို့လူရင်းကိုပြောလိုက်တာလေပါဠိကဥပဝါဒပမာလိုတော့စိတ်သုံးခြင်း ဥပုပ်ဆိုတာစိတ်သုံးခြင်းလို့အဓိပ္ပာယ်ရတယ်။ဘာကိုစိတ်သုံးကြရမှာလဲဒီကနေ့အာယုံ၅ပါးကိုစိတ်သုံးရမယ်။အာယုံ၅ပါးစိတ်သုံးတဲ့နေရာမှာအာယုံ၅ပါးရဲ့နောက်ကနေပြီးပညာတွေပေါ်ပညာနောက်ကနေကပါလိပါဌာရှိတဲ့အဘိဓါပြာပါဒာလို့ခေါ်တဲ့လောဘဒေါသအကြောင်းတရားနှစ်ပါးတို့ဒီမိမိရဲ့စိတ်အစဉ်ကိုဒီကနေ့အတွက် ကိုးခံမရောက်လာရအောင်အဲ့ဒီအာယုံ၅ပါးကိုဒီကနေ့အတွက်မိမိတို့ရဲ့မြင်ရတကားထိတ်ကြားရတကားထိတ်ကနေထိတ်သုံးအောင်ရတာဒါကိုဥပုပ်လို့ခေါ်တယ်ဟုတ်ကလားဗျအာယုံ၅ပါးကိုမိမိတို့တကား၅ပါးကနေပြီးဆိုင်ရာတကားပေါက်မှာပဲရတံပြီးအထဲထိအောင်ဝင်းမလာအောင်စိတ်မလာအောင်ပြီးမလာအောင်အဲစောင့်တာလေးကိုဥပုပ်စောင့်နေလို့ခေါ်တာဟုတ်ကလားဗျအဲ့တော့အာယုံ၅ပါးကိုထိတ်သုံးတာဒီဥပုပ်ဟမ်ဟုတ်ပါ ဟုတ်ကလားဗျာကျွတ်စာခေါ်တော့ရောပင်စာကုနေတုဓမေတုဥပရိဝတောရောအကျဉ်သူတော်ကောင်းပုဂ္ဂိုလ်တွေပင်စာကုနေတုဓမေတုအာယုံ၅ပါးကာမဂုဏ်တရားတို့၌ဥပရိဝတောကျင်ကြောင်လျက်နေ၏ဒီကနေ့အတွက်အာယုံ၅ပါးကာမဂုဏ်တရားကကျင်ကြောင်လျက်နေတာအဲ့ဒါကိုဥပုပ်ဒီကနေ့အတွက်အာယုံ၅ပါးမိမိတရား၅ပါးကအဝင်ရောက်မခံမဲနဲ့ အဲစိတ်အောင်သုံးအောင်နေတာအဲ့ဒါဥပုပ်ဟုတ်ကလားဗျဟင်ဥပုပ်ဆိုတာဘယ်လိုဟာမျိုးလဲဗျဟင်ဟင်ဥပုပ်ဆိုတာဘယ်လိုဟာမျိုးလဲဟင်အေးလေကျဲကျဲဖြေလိုက်ပါမှာအာယုံငါးပါးအဝယ်မခံအောင်လုပ်အေးလေအခုပဲရှင်းပြပါရဲ့ဘာဖြစ်လို့တုံးဆုံနေလို့ဥပုပ်ဆိုတာဘယ်လိုဟာမျိုးလဲဟင် အာယုံ၅ပါးကိုထိတ်သုံးတာဥပုပ်ဟုတ်ကလားဟုတ်တယ်နော်အာယုံ၅ပါးထိတ်သုံးတာဥပုပ်မှတ်မိလားဗျာမှတ်မိပါပြီအေးဒီလိုဆိုရင်တော့အချုပ်သေးမှာထောင်သေးမှာသူတို့ရဲ့အပြစ်မှုအလိုက်ကြနေတဲ့အချုပ်ကြသမားထောင်ကြသမားဟောအာယုံ၅ပါးမသိသုံးဘူးလားသိတော့သိတော့ဘာလို့နေတော့ သူတို့ကအာယုံ၅ပါးမစိတ်သုံးဘူးလားအဲ့ဒီထောင်ထဲမှာပွဲတွေဘာတွေကြည့်ရသေးသလားမကြည့်ရပါဘူးဟင်အဲတခြင်းသားနေကက်ဆက်သားနေနားထောင်ရသေးသလားမကြပါဘူးဟင်ကိုကြိုက်ခြင်းနဲ့ခုနကရေမွေးတွေနာနာတွေနားရချုပ်ရသေးသလားဟင်ကိုစားခြင်းနဲ့အရာသာခဲဝယ်တွေစားရသလားမစားပါဘူးဟင်ကိုတွေ့ခြင်းနဲ့အတွေ့အထိတွေရောတွေ့ရသလားတွေ့ရပါဘူးစိတ်သုံးလို့ရအာယုံ၅ပါးမှန်ပါကဲဟင်ထောင်ထဲမှာကြာနေတာလေဟင်ဆယ်နှစ်သမားဆိုရင်လည်းတဲ့ဥပုပ်ပြီလားဟင်အနည်း20ဆိုရင်ဟော ဟင်ဟင်အဲ့တော့အာယုံ၅ပါးဖိတ်သုံးလို့ဥပုပ်ဆိုရင်တော့ထောင်ထဲကဟင်တခါတကမတွေကဒုတခါကြီးနာတဲ့ဥပုပ်ရက်ရှိရမယ်ထင်ဟင်ဟင်ဟင်ဘာဖြစ်လို့တော့သူတို့လည်းအာယုံ၅ပါးဖိတ်သုံးတာပဲဟင်နေရာကလောဘဒေါသတွေများတဲ့နေရာဟုတ်လို့ဟုတ်ကဲ့လားဟုတ်ပါရဲ့ဟင်သူတို့ဘာလို့ခုလိုသေးတော့အဲ့ဒီနေရာမှာအထဲထဲမှာနေရတာဟင်ဟင်ပြည့်ရောက်ရောက်နေရဟုတ်ကဲ့လားဟုတ်ပါရဲ့ဟင် သူအပြစ်ကြောင်ရောက်တာနော်မှန်ပါအေးဟုတ်တယ်ဗျာဒါနဲ့မပြီးဘူးတဲ့ရှေ့ဒုတိယတပုတ်ကယရဏတရေတုပတာနောဟုတ်ကလားယရဏသုံးပါးလို့ခေါ်တဲ့တရဏဂုံသုံးပါးပေါ်မှာလဲကြည်လင်တဲ့စိတ်ကလေးနဲ့ဒီနေ့ပွားများပြီးနေရအောင်မယ်ဟုတ်ပါမလားမှန်ပါဟင်မှန်ပါအဲ့တော့ဒီအာယုံ၅ပါးပေါ်မှာ မိမိတို့မြင်လို့ရှိရင်မြင်ရတကားပေါ့ကြားရတကားပေါ့နားရတကားပေါ့စားရတကားပေါ့တွေ့ရတကားပေါ့ဒီနေရာမှာအပမာဒတတိနဲ့အဲ့ဒီနေရာမှာမြင်တဲ့နေရာမှာကောမြင်ဂုံလေးမရှိဘူးလားရှိပါရဲ့မြင်ရဆိုတဲ့ဂုံလေးတွေကြားတဲ့နေရာမှာပါသလားမပါဘူးအဲနှာခေါင်းမှာရသလားမရပါဘူးဟင် ပါဇက်မှာရသလားခန္ဓာကိုယ်မှာရသလားမြင်တယ်ဆိုတဲ့ဂုံလေးဒီမျက်စိမှာသာရတယ်ဒါဂုံလေးမဟုတ်လားအဲ့ဒီမြင်ဂုံလေးကိုအကြောင်းပြုရဒီကနေပြီးယုံနာနှစ်ပါးတို့ရဲ့ဖြစ်မှုပြမှုတို့ကိုနှလုံးသွင်းဆင်ခြင်နေရင်ဒါဓမ္မဂုံလေးပဲမဟုတ်လားဟင်ဟုတ်ကလားဓမ္မတရဏဂိသာမိကိုကောင်းတယ်ပေါ်နာမယ်ဟင်ယရဏဒီယုပဒါနောမှာလေဒါပရမတရဏဂုံလေး ဟင်ခုနပြောတဲ့သွားခါတော်တို့သောဘဂဝါဣတိအရဟံတို့တန်တို့တို့ပရိပါဏောတို့ဆိုတာပညာပက်ကဘုံဟင်ဒါဥပသရသမารီကိုသွားဖို့ရအတွက်ဖြစ်တဲ့အဲပညာဘုံတွေပဲမဟုတ်လားခုဒီညာမြင်နေရမြင်ကုန်ကတော့သူပညာမှဒီပရမတ်ကိုကူးနိုင်မဲ့ဘုံမဟုတ်လားဟင်ဒါမှမဟုတ်သူ့ကိုပရမတ်တရဏဂုံလို့ခေါ်ရမှာဟုတ်ကဲ့မြင်တဲ့နေရာကမြင်မှုသဘောမြင်တာလေးနဲ့သိတာလေးရဲ့ဖြစ်မှုဖြစ်ပျက်လှုပ်ရှားမှုပေါ်မှာနှလုံးသွင်းဆင်ခြင်နိုင်ရင်တို့ပရမတ်ကိုကူးသွားလိမ့်မယ်ထင်တယ် မြင်တဲ့နေရာမြင်ကုန်မှပြီဟုတ်ကလားဖြစ်ပြတဲ့ဂုံကိုယုံနာနှစ်ပါးရဲ့ဖြစ်ပြဂုံကိုနှလုံးသွင်းဆင်ခြင်နေလို့ရှိရင်ဟဲ့နှလုံးတကားဖြစ်ကလေအပမာဒတတိလေးနဲ့ဟဲ့ဟဲ့ဒါဂုံမဲမဟုတ်လားဒီလိုတတိနဲ့ င်ကျင်မှတာတို့တခါကြီးများပညာကင်းမှာပေါ့မှန်ပါဗျာမြင်လို့မြင်တယ်မှတဲ့ကအဲငါပါသေးလားမှန်ပါပါသူရောပါသေးလားမှန်ပါဗျာအင်းငါလည်းသူငါလည်းပါဘူးသူလည်းပါဘူးဒီတွေကပညာကင်းနေပြီဒီတဲ့ကကြိုက်တယ်မကြိုက်ဘူးဆိုတဲ့ဗိဓါပြပါတာဝင်နိုင်အောင်မလားဝင်နိုင်ပါဘူးအဲ့လိုကိုမဝင်နိုင်အောင်တတိနဲ့တားမှလာဒီမြင်တဲ့နေရာကနေပြီးတော့ အဲလောဘဒေါသဖိတ်သုံးမှာပေါ့ဟဲ့ဟုတ်ကလားအဲ့ဒီကြမှာဥပုဖြစ်မှာပေါ့ဟဲ့ဒီတတိနဲ့မှမတားထီးလို့ရှိရင်ဥပုဖြစ်ပါမလားဖြစ်ပါဘူးဟဲ့ဟုတ်ကလားအေးဥပုဆိုတာအာယုံ၅ပါးဖိတ်သုံးယုံမျှနဲ့မရဘူးတို့သီလာပေးပြီးပြောခဲ့တဲ့အတိုင်းအပမာဒတတိနဲ့ဟုတ်ကလားဗျာဣရိယာပု၄ပါးအကြာလမရှိယနေ့ကိုနော်ဟုတ်ကလားဣရိယာပု၄ပါးအကြာလမရှိ တခါတည်းကိုမပြမလတလဲသမြင်ရကြားရနိုင်ရစားရတွေ့ရတွေ့ရအာယုံ၅ပါးမှဒီ၆ပါးတို့တိုင်အောင်သူဖြစ်ပေါ်တဲ့နေရာတိုင်းစိတ်ကလေးသွားရနေရာတိုင်းမှာတတိလေးနဲ့လိုက်ပြီးသူတကားပေါက်ကနေသူဆိုင်ရာတကားပေါက်ကတားပြီးအဲတောင်းဆိုင်တားပြီးရှုမှတ်ဖြတ်တောင်းနေလို့ရှိရင်ဒါဥပုသ်ဆောင်တာဟုတ်ကလားဗျာဟုတ်ပါဗျာဥပုသ်သဘောပေါက်ပလားဟုတ်ပါဗျာဟင်ဟုတ်ကလား ဥပုပ်ဆိုတာအာယုံ၅ပါးထိတ်သုံးရမယ်အာယုံ၅ပါးထိတ်သုံးတဲ့နေရာကြည့်ကျင်ပါလျက်နဲ့အင်းပေးနေရတာမျိုးဆိုရင်ဒါအင်းထိတ်သုံးပါမလားသုံးပါပါကြားကျင်ပါလျက်နဲ့ပေးနေရင်ဟောဟင်နာညီပါလျက်နဲ့စားကျင်ပါလျက်နဲ့တွေ့ကျင်ထိကျင်ပါလျက်နဲ့တွေးကျင်ပါလျက်နဲ့ပေးနေရင်တော့ဟင် ဥပုပ်ဖြစ်ပါအောင်လားဖြစ်ပါဘူးဗျာဟင်အချုပ်သားဖြစ်သွားမနော်ဟင်ဟင်အချုပ်သားဘဝရောက်သွားမနော်ဟင်တတိနဲ့မှာခံရတကားဘဝကမတားဖြစ်ရင်တော့ပေချုပ်ထားရမှာပဲဟင်ဟင်ဟင်အဲတို့တကားကြီးများခုနပြောတဲ့အဲခုဒီကနေဥပုပ်တွေယူသွားပြီကျောင်းကနေလေတန်ဃာတော်များရှိကနေဂတိခံပြီးယူသွားကြပြီအိမ်ပြန်သွားဗျာဟင် အိမ်ရောက်တော့ချင်းအိမ်ကသားလေးနဲ့ပူသားလေးနဲ့ဟိုမှာတွဲတန်နေတာတွေ့နေမယ်ဟင်ဟုတ်ကလားဟင်ဒုတိယဓာတ်မြင့်နဲ့တွဲတန်နေတာနေနေမယ်အဲ့ဒီမှာတို့အိမ်နဲ့ဝင်သွားတော့ထိတ်ကနေဆိုရင်ဘယ်လိုနေမလို့မြင်လိုက်ရင်လေဟင်မျက်စိမှာလေဟင်လာမချင်းနဲ့ဘယ်လိုလာမလို့ငါသားလေးဟင်ငါသားလေးဆိုတာဟိုကသူများသားဖြစ်တော့မယ်ထင်တယ်တပါးသူကဟင်ဒီဘက်ကငါသားလေးဆိုရင်ဒီဘက်ကဘာဖြစ်မလို့ဟင်အဲ့ကြပဲနဲ့တော့ငါကဟင်ငါကရင်ပဲနဲ့တော့ မှန်တော့ပါဟင်ဘယ်နဲ့ဥပုပ်အဲ့ဒီကြားရပါမလားဟိုကျိုးပါဗျာဟင်ကျိုးပါဟင်တတိလို့ပါမယ်ဟင်မှန်ပါဗျာဟင်အဲ့ဒီညာနည်းနည်းလေးတော့ထိလိုက်မယ်ထင်တယ်တိုင်းလို့ရတယ်ကျောင်းကပြန်လာရင်သေးသေးမို့ငါဥပုပ်ကြီးနေမို့သားဆိုဟင်ဟင်ချုပ်မထားဘူးလားဟင်ဟုတ်ကလား ဟင်အတန်များတခါတည်းကကူးဝါးများအော်ဟိတန်ကြလိုက်ရင်ပေါ့ဟင်သင်လက်မှာလည်းပရိယာလည်းပါပြီးသားကြီးကိုသင်ယောဂီတွေကလည်းဟောထားတယ်ဆိုတော့မတော်တရားလေးနဲ့တော့အဲ့ဒီမှာချုပ်ရတော့မယ်ထင်တယ်ဟင်ငါမတော်သေးဘူးဒီနေ့ဥပုပ်ကြီးနဲ့မှုတာဆိုဟင်ချုပ်မထားဘူးလားဟင်ဟင်ဘာဖြစ်လို့လို့ဥပုပ်ကြီးကတာအင်းကျူးလွန်ခြင်းဘာရဲ့နဲ့ချုပ်ထားတာတဲ့ဘာဖြစ်လို့လို့တရဏဂုံမမပွားဟင်မြင်တဲ့နေရာကတရဏဂုံပွားရလားမပွားပါဘူးဟင်မပွားတော့အဲ့ဒီနေရာမှာချုပ်မထားရဘူးလားဟင်ဒီလိုချုပ်ခဲ့တဲ့ အကြိမ်ပေါင်းဘယ်လောက်များခဲ့ဘလို့ဟင်ဟင်ဟင်မဘယ်ချင်းကစချုပ်ခဲ့ကြရတော့ဘယ်ချင်းကမှမဟုတ် ဟင်ဥပုသ္စာပြီးဆောက်တည်ရတယ်လေဟင်ဟင်အိမ်ညာတော်တို့များကိုစားခြင်းနဲ့စားတော်ကလေးများကိုသားသမီးတွေမိသားစုတွေကတစ်ခါကြာကြာနာနာညနေမှာအင်းအဲမင်းကြီးချက်ရင်းနဲ့စားနေတာတွေများတွေ့ရင်ပေါ့ဟင်ကြာလေးမှာတော့တေးရိုးလာမယ်ထင်တယ်ဟင်နောက်မှာတေးလေးပြန်ထိပြီးတော့ငါပုံပုတ်ကြီးနေမို့သားဆိုဟင်ဒီလိုတော့မသိနေဘူးလားအထင်ယုံနေမဟုတ်ဘူးထင်တယ်လက်ဖြင်ကာကြာမှဆိုအတေးဦးမထင်တယ်ဟင်ဟင်ဒီလိုတော့မသိဘူးလားလက်ဖြင်ကာကြာမှကွာဆိုဟင် ဒီလိုကလုံးထားအောင်လားဟင်ထောင်ထဲကလူတွေကဟောထောင်ကထွက်မှာကွာမင်းတော့တိအောင်မဲလောင်းမဲထင်ဟင်ဟင်စားကျင်တာလေးဘယ်ကောငါထောင်ကထွက်မှာကွာဟင်ဟင်အတိုးချဟုတ်ကလားဟင်ကိုတို့တကာကြီးကမလက်ချင်ငါကြမှာဆိုတော့ဟင်အတိုးချလည်းပါတယ်ထင်တယ်ဟုတ်ကလားဟင်ဟင်ဒီလိုကိုကိုကိုချုပ်လာခဲ့တာအင်းဘယ်ချင်းကစချုပ်ခဲ့ကြလဲအနေအားကဟင်အခုဘုံကပြောပါဗျာဥပုဘယ်ချင်းကစယူခဲ့တော့ဘယ်နဲ့ရပါဗျာဟုတ်ဘူးလေ တခါကြီးတော့အသက်နဲ့ဆိုရင်လေအသက်နဲ့ဆို40နဲ့တောင်းရှိပါဘူးအင်းဘယ်ချင်းကသာဥပုပ်ယူခဲ့တော့အင်း15နှစ်ကထားပါတော့ဟင်တိရကာလဆို15နှစ်ထားပါတော့15နှစ်ကခုအသက်ဘယ်လောက်ရှိပြီတော့40ပါအင်း40ထားပါတော့အင်းဒါဆိုအသက်စိတ်လောက်ချုပ်ထားတာတင်တယ်မှန်ပါဟင်ဟုတ်ပါတယ်ဟိုက10နှစ်လောက်ထောင်ကြလို့ရှင်ဒါနှစ်ကြီးသမားတင်တယ်အင်းတို့တခါကြီးနောက်ပဲနဲ့ခုဘယ်နှစ်နဲ့တော့နှစ်ကြီးတော့ကျောင်းနေပြီနှစ်ကြီးသမားတွေပါလားဟင်ဟင်ဟုတ်ကလားဟုတ်တယ်ဟင် ဟုတ်ကလားခုနေကြီးသမားတွေရှင်းနေလားမှဒါများသွားပြီဟိုသူများများသွားပြီထောင်ကြတဲ့10နှစ်ကြာများထားဗျာဟင်သူ့ပြမှုကြီးနဲ့သူများလိုက်စားနေကြီးသမားကြီးနဲ့သူများသွားသွားပြောတယ်ထင်တယ်ဟင်ကိုနေကြီးသမားဖြစ်နေတာတော့သိရလားမသိဘူးဟင်ဟုတ်ကလားဟင်ဟင် ဟုတ်ကလားဗျဟုတ်ပါတယ်အဲကြည့်ချင်တာလေးကြည့်ချင်မယ်ကျအဲကြည့်ပြင်ကြည့်ချင်များတော့လည်းထုတ်ကားပြမယ်ထင်တယ်ဟင်နားထောင်ချင်တာလေးကြတော့အဲကိုကြိုက်တဲ့တချင်တာလေးများကိုရှင်များမိသားစုကဖွင့်နေရင်လေဟင်ဖွင့်နေနေပြီတော့ထုတ်ကားလားဟင်ဟင်ဟင်မဖြစ်ငါကြအမှားဘူးလားဟုတ်မယ်ထောင်ထဲကထောင်သားချင်းတို့ချင်းဦးမယ်နဲ့တူတယ်ဟင်ဟင်အေးကိုကိုကို အင်းအချုပ်သားဖြစ်တာကိုအချုပ်သားမှန်သိဖို့လိုတယ်နော်မှန်ပါဗျာဟင်ဟင်အေးဥပုပ်ကိုအဲ့လိုချုပ်ယုံညနဲ့ဥပုပ်ဖြစ်သလားမဖြစ်ပါဘူးဖြစ်ပါဘူးဟင်မဖြစ်ပါဘူးဟင်ဒီလိုချုပ်ယုံညနဲ့ဥပုပ်ရသလားမရပါဘူးဗျာဟင်ဟင်အနာနဲ့အဖေတဲ့ရလားမတဲ့ပါဘူးလူကျင်တာကကိလေသာအဲတို့ဘာလို့ဖို့မုံလားပါတဲ့ပါအောင်မဟုတ်လားဟင်အရင်တက်နေတဲ့ဥပမာပဲလာဘန်းတရေနေ့က စာပြီးဒေါဘဒေါသတွေနဲ့အဲရင်းမိပြီးတော့လုပ်ခဲ့ရတဲ့လူမှုကိစ္စတွေစီဝါရေးကိစ္စတွေလောကီကိစ္စတွေဟုတ်ကလားအဲ့ဒါကိုတရက်နေ့ကနေခုနှစ်ရက်ထိတက်နေတဲ့အတူအညွန့်လေးကိုရှိရနေ့ကိုကျွတ်တို့ရှိကိုပါမလောက်ဒီအတူအညွန့်ကိုပြန်ဆက်ထားမလားဟင်နောက်ပြီးတော့အောင်ဆက်ထားမလားဟင်ပြီးတော့အောင်မိမိတို့လူဘဝရောက်လို့လူကိုကြွေဖတ်ရတာလူအာယုံ၅ပါးခံစားရင်းနဲ့လူမှုဒုက္ခဘောကနေပေါ်ပေါက်လာတဲ့ကိလေသာတွေဟာ အင်းအားကြီးမလားအောင်ဟင်ကြီးထွားမလားအောင်လို့သူ့နေရာလေးနဲ့သူအဲတလလေးလေးချင်းဟုတ်ကလားခုနှစ်ရက်လေးတစ်ချင်းရနေသူကိလေသာအလုံးရင်းကြီးကြီးထွားမလားအောင်ဖြတ်တောက်ပြီးတော့ဒါကျလို့တနေတာတင်တယ်ဟဲ့တို့တကာကြီးများကဥပုနေကတွေကနှက်ဖြင်ကကြရင်တော့ကွာဆိုတော့ကျိန်ထားတော့ကဲအင်းအာယုံ၅ပါးကကဲအတိုးညွန့်ကနည်းသွားမလားများလားမလားများဟင်များလားဟုတ်ကလားအင်းတေးထားတော့ပူဆိုးမယ်တင်တယ်ဟင်ဟုတ်ကလား ပိုတော်များဟုတ်မယ်ထင်တယ်ဟမ်အဲ့တော့ကိုလိုချင်တဲ့ရည်ရွယ်ချက်ပြစ်မှခရီးရောက်ကြလားမရောက်ပါဘူးအေးအဲ့ဒါဘာဖြစ်တော့တို့ဥပုပ်အကြောင်းမသိလို့ဟုတ်ကလားဥပုပ်အကြောင်းမသိတော့ဒီဥပုပ်ကိုစောင့်တဲ့နေရာစောင့်ပုံထိမ့်ပုံကိုသဘောမပေါက်တဲ့အတွက်ဒီနေရာမှာစောင့်ပြီးထိမ့်ပြီးမမှန်လို့ဟုတ်ကလားဗျဟင်အဲ့တော့ဒီနေရာမှာဒီကနေ့အတွက်ကို အာယုံ၅ပါးခံစားတဲ့နေရာမှာ မိမိတို့ဆံရတကားပေါက်ကနေပြီးတော့ပညာတွေပေါ်မလာရအောင်မြင်နာမြင်တဲ့နေရာရှိရမယ်ဟုတ်ကလားဟင်ဒီနေရာကိုဘယ်သူမှပဲဝါသက်ရှိသက်မဲ့ပညာတွေမပါလာအောင်အဲ့ဒီပညာတွေနောက်ကကပါဠိပါဒကြီးတဲ့အပိဓာပြပါဒလို့ဆိုတဲ့လောဘဒေါသအကြောင်းတရားတွေကမပါရအောင်ဟုတ်ကလားဗျဒါတွေမပါလာရအောင်အဲ့ဒါတွေပါလာရင်မိမိတို့စိတ်ကလေးရင်သက်ရကအဲရင်သက်ပါမလားဗျ ဟင်ဒါတွေဝင်လာရင်တုံ့နှုတ်တော့မှာနော်ဟုတ်ကလားလောဘဝင်လာရင်လည်းတုံ့နှုတ်တော့မယ်တုံ့နှုတ်တာနဲ့မသိငြိမ်တော့ဘူးဟုတ်ကလားမသိငြိမ်လို့ရှိရင်စိတ်မှမသိငြိမ်လို့စိတ်တဝိဝေကမဖြစ်ရင်ကိုယ်ရောသိငြိမ်ပါမလားကိုယ်မှမသိငြိမ်ရင်ကာယဝိဝေကရောဖြစ်မလားကိုယ်လည်းမသိငြိမ်ဘူးစိတ်လည်းမသိငြိမ်ဘူးဆိုရင်ဥပတိဝိဝေကလို့ခေါ်တဲ့နိဗ္ဗာန်ကိုသွားနိုင်တဲ့လမ်းကိုရောက်နိုင်ပါမလားအဲ့တော့ဒီကနေ့အတွက်ကိုတော့ဖြင့်မိမိတို့ တနေ့တာကာလပါလုံးအာယုံ၅ပါးကိုထိတ်သုံးပြီးစိတ်တဝိဝေကသိရဲ့ဆင်းရင်အောင်စိတ်ဆင်းငြိမ်မှကာယဝိဝေကကိုယ်ဆင်းငြိမ်မယ်ကိုယ်ဆင်းဓမ္မဆင်းငြိမ်ပြီဆင်းငြိမ်တော့ဘာဖြစ်မှာမိမိတို့ခန္ဓာကိုယ်ထဲမှာရှိနေတဲ့အလွန်နူးညံ့လာတဲ့အလွန်သေးနာငယ်လာတဲ့အဲဝင်ရုပ်တစ်ခုဖြစ်တဲ့ကာလမှာဖြစ်ဖြစ်ပြီး ဖက်ရုပ်တစ်ခုဖြစ်တဲ့ကာလမှာဖြစ်ပျက်ပြီးအဲဖောင်းရုပ်တစ်ခုဖြစ်လာလဲဖောင်းရုပ်တစ်ခုမှဖြစ်ပျက်လာတဲ့ဖြစ်ပျက်ပြီးပင်ရုပ်တစ်ခုပေါ်လာတယ်ဒီပင်ရုပ်တစ်ခုပေါ်ကနေဖြစ်ပျက်လာတဲ့ယုံမှုယုံမုံယုံမွားဂရေပေါင်းများစွာစိတ်မုံစိတ်မွားဂရေပေါင်းများစွာဒါလေးတွေရဲ့အသေးစားအနုညဖြစ်ပျက်တွေကိုမြင်ရမယ်ဟင်အပြင်ကလှုပ်ရှားနေလို့ရှိရင်အတွင်းကလှုပ်ရှားမှုကိုသိနိုင်ပါမလားမသိနိုင်ဘူးเนาะအပြင်လှုပ်ရှားမှုငြိမ်သက်မှအတွင်းကဒီ ယုံနာနှစ်ပါးရဲ့လှုပ်ရှားမှုကိုသိရမှာဟုတ်ကလားအဲ့တော့ဒီကနေ့အတွက်ကိုအပြင်ကအာယုံ၅ပါးကိုဆင့်ငိမ့်ဆင့်ငိမ့်လို့ကိုယ်စိတ်နှစ်ပါးလုံးဆင့်ငိမ့်ဆင့်ငိမ့်မှအတွင်းထဲမှာရှိတဲ့ဒီအဲယုံနာနှစ်ပါးရဲ့ဖြစ်ပျက်ကိုရှုပြီးတော့ငါဆိုတာရှိမရှိဟင်ဒီကနေ့ကြားမယ်နေထင်တယ်ဟင်နေရာတကာမှာငါမြင်တယ်ငါကြားတယ်ငါနားတယ်ငါသားတယ်ငါတွေ့တယ်လို့ပြောနေတာလေဟုတ်ကလားအဲ့ဒီငါဆိုတာရှိမရှိ အတ္တတို့အသက်တို့လိပ်ပြားတို့ဝိညာဉ်ကောင်တို့တခါတို့ကျတို့ဆွဲနေတာတွေရှိမရှိမှန်ပါဗျာဒီကနေ့ရှားမယ်လေဟုတ်ကလားစိတ်ငြိမ်ုံနဲ့ပြီးသလားပြီးပါပါရှင်းကိုဒါသိမှနော်ဟင်ရေမမြေသိခြင်းနဲ့တခါတို့ကျတို့ကမနေ့ကလည်းငါပဲဒီကနေ့လည်းငါပဲဟင်နောက်ဖြစ်ကလည်းငါပဲဒီလိုထင်းနေတယ်နော်ဒါနဲ့မြေမမြေတယ်သိခြင်းနဲ့ဟုတ်ကလားပြတခါတို့ကျတို့ကကိုကြိုက်တာလေးကြိုက်ရင်ကောင်းတယ်လို့ပြောတယ်ကိုမကြိုက်ရင်မကောင်းဘူးလို့ပြောတယ်ဒီလိုမဟုတ်လားဗျာအဲ့တော့ကောင်းတာဟုတ်မဟုတ် သိကျင်တယ်လေပြီးတော့ဘာလို့လို့ငါပိုင်တယ်လို့ပြောတယ်ငါကိုငါလည်းပိုင်တယ်ငါသားငါပိုင်တယ်ငါသမီးငါပိုင်တယ်ဒီလိုလည်းယူဆတာဟုတ်လားယူဆတာအဲ့တော့တကယ်ပိုင်မပိုင်ဟင်ဒါတွေသိရမှာမဟုတ်လားမှန်ပါဗျာဟင်သူ့ဘုံဆောင်ဟာရင်းရဲ့ရည်ရွယ်ချက်ဟာဒါတွေအသေးစားကိုသိအောင်လို့အပြင်ကဖြစ်တဲ့စိတ်နဲ့အပြင်ကဖြစ်တဲ့ကိုယ်နှစ်ပါးကိုသိမြင်အောင်ကြိုးစားရတာဟင်ဟင်ဟင် အပြင်ကဖြစ်တဲ့ပူဇင်ဓမ္မစိတ်ငြိမ်းမှအတွင်းမှာရှိတဲ့အဲအထဲဖြစ်နေအထဲပြီးလေဟင်အသွဲပြီးကိုမှပြီးအထဲပြီးရှိမှာမလားဟင်ဒီအထဲပြီးဖြစ်တဲ့မြင်ပြီးကြားပြီးဟုတ်ကလားနာပြီးစားပြီးတွေးပြီးတွေးပြီးဒါအထဲပြီးတွေထင်တယ်ဟုတ်ကလားဝင်လေးလေးဝင်လာရင်လည်းဝင်ပြီးထွက်လေးလေးထွက်လာတော့ထွက်ပြီးမဟုတ်လားဟင်အဲ့ဒီအတိလေးတွေသူ့ယုံနာနှစ်ပါးတို့ရဲ့အသေးစားဖြစ်မှုပြက်မှုလေးတွေကိုမြင်အောင်လို့ရှုကြဖို့ ဒီကနေ့အတွက်ဥပုပ်တောင်းရတယ်လို့ပြောတာဟုတ်ကလားအဲ့တော့အာယုံ၅ပါးကိုစိတ်သုံးခြင်းဒီဥပုပ်ဥပုပ်တောင်းတယ်ဆိုတာအဲ့ဒီအာယုံ၅ပါးဝင်လာတဲ့ကာလဆံညာတကားဘောက်ကနေပြီးတော့သူ့တကားနဲ့သူ့ဓာထားပြီးတော့ကိုအပမာဒတတိနဲ့လေဟဲ့ဝင်ရောက်လာမဲ့အာယုံနောက်ကကပ္ပါလေးပါထားရှိတဲ့လောဘဒေါသအကြောင်းတရားနှစ်ပါးကိုခြိတာတုတ်တင်ခြင်းဒီအဲ့ဒါဥပုပ်ဆောင်တာဟုတ်ကလားအဲ့တော့မြင်တော့ မျက်လုံးထိတ်ကမဟုတ်လားကြားတော့ဟောနာထိတ်ကနာတော့ဟောဗျာဟင်စားတော့ဟောဗျာဟင်ကြံတဲ့ခန္ဓာကိုယ်ဟောဗျာတွေ့ရရှိရတာဒါအပြင်ကထင်တယ်အပြင်ကအာယုံ၅ပါးဝင်လာလို့ရှိရင်တော့သူ့ဆိုင်ရာတကားဘောက်ကနေတတိလေးနဲ့စောင့်ပြီးတော့ဟုတ်ကလားဟင် ဒီအပြစ်အာယုံနဲ့မနောကံလေးကြားကိုတတိလေးနဲ့စောင့်ရတာထင်တယ်။သဘောပေါက်အောင်ပြောရရင်ဟုတ်တယ်နော်။အာယုံ၅ပါးကငှပါဠိပါထားရှိတဲ့အဘိဓါဒေါမနတာလောဘဒေါသပြီးမိမိစိတ်ကိုကူးမလာအောင်ဟုတ်ကလား။မြင်တာမြင်တဲ့နေရာတွေထင်တယ်။ဟုတ်ကလား။မြင်တာမြင်တဲ့နေရာကနေပြီးတော့စိတ်ကိုစွဲမလာအောင်လို့ကြားမှာတတိလေးနဲ့ထီတာပြီးစောင့်နေတာဒါဥပုသ်စောင့်တာဟုတ်ကလား။ဒါအပြင်ကနော်အတွင်းမှာခိုးအောင်နေတဲ့တို့နေကြောကိရိတာတွေကြံနေနေတယ်ဗျ။ဟင်ဟင် ကျက်တုံဝယ်တော့ကပါလာတဲ့ကျက်တုံ condition နဲ့ဟဲ့အတွေးကြနေလေမြင်တာမြင်တဲ့နေရာမှာရမထားမနဲ့တို့တတိမပါတော့တခါတည်းအဲမြင်တာကတော့ဟိုမှာမြင်နေသိတယ်ကြောက်သွားပြီဟင်အထဲသိကတော့ဟုတ်ကလားတို့ကတော့မြင်တာမြင်တဲ့နေရာပြောခဲ့တယ်မြင်နေသိတဲ့ကိုဘသူကြီးဆိုတော့ဟင်ဟင်မြင်နေအဲတတိလိုက်တဲ့မဘသူကြီးဟုတ်ကလားဟင်ကြက်ကြီးဝက်ကြီးဘဲကြီးမရှိပြီဘူးလားဟင်အဲ့ဒီမှာမြင်သိစွဲနေတခါတည်းသိမှပွားစွဲနေတာတင်တယ်ဟင်ဒါမျိုးလုံးတကားကနေကြောပြီးမနောတကားရောက်တာတင်တယ်ဟင်နာတကားကကြောပြီးမနောတကားရောက်တာတင်တယ်ဟင် သူ့သုံးနေရာရှိတဲ့အဖင်းရုပ်ကတော့မျက်စိမှာလည်းသူသုံးပြီးပြီနော်ဟုတ်ကလားရုပ်ကတော့ပြောက်သွားပြီခင်ဗျမြင်တာကတစ်ချက်မြင်တစ်ချက်သိတစ်ချက်ပြောက်သွားတယ်ခင်ဗျဟင်အတန်ဟောတစ်ချက်ကြားတစ်ချက်သိတစ်ချက်ပြောက်သွားပဲအနာဟောပြောက်သွားပါပဲအဲအရတာတွေကောပြောက်သွားပါပဲအဲတွေးတာထိတာတွေကောပြောက်သွားပါပဲပြောက်သွားပြီ ပျောက်သွားတော့သူ့သုံးစီရရှိတာတော့ဟိုမှာသူ့ဟာနဲ့သူပြီးနေပြီဒီမှာစိတ်မှလာပြီးတော့ပြညတ်ပေါ်ကနေကြိုက်ဆွဲမကြိုက်ဆွဲဆွဲတာတင်တယ်မနောတကာသွားသွားထိတာတင်တယ်ဟဲ့နာတကာကကြောမနောတကာရောက်ဟဲ့ဟဲ့ခြာတကာကထိမနောတကာရောက်ဒီလိုတင်တယ်ဟဲ့နှခေါင်းကတစ်ဆင့်မနောတကာရောက်ကာယတစ်ဆင့်မနောတကာရောက်ဟဲ့ဒါနေကြောကိလေသာတွေတင်တယ်ဟဲ့ တို့ကျက်သွန်ဝယ်လာတော့ငါကျက်သွန်တွေကတော့လှိတဲ့ပါလိုက်ပြီအဲ့ဒီကျက်သွန်နောက်ကပါလာတဲ့ဖွန်တွေကအဲမိဖို့ကြောင့်လည်းအမိုက်ပုံထဲမှာတန်းနေရတယ်တင်တယ်ဟင်ဟုတ်ကလားငရုတ်တိဝယ်လာတော့ငါပါလာတယ်ငရုတ်တိကတော့စားပြီးပြီဟင်အညာတွေကတော့ဒီမိဖို့ကြောင့်ပေးကြားနေတယ်တင်တယ်ဟင်အိမ်မင်းမိဖို့ကြောင့်ပေးပါလေဟင်အာလူကလည်းဝယ်လာတော့ငါအာလူတော့တာပြီးပြီခွန်တွေရော မိဖို့ကြောင့်မေးမှတယ်ဟင်ငါပြီတော့ဘာလို့ထုတ်လာတဲ့စက်ကူတွေရောမိဖို့ကြောင့်မေးမှတယ်အေးအဲ့လိုမိဖို့ကြောင့်မေးမှအဲတင်းနေတဲ့အမိုက်တွေလိုပဲလေတိုက်တိုင်းသူကလွင့်တာပဲဟင်ဒီအတွေ့အကြုံကလေတန်လေကျော်ပြုနေတာတယ်မဟုတ်လားတို့မို့ကျက်သွုံဝယ်လုံးကပါလာတယ်ကျက်သွုံကိုနေထင်းတယ်ဟင်ဟင်ကျက်သွုံနေတော့သားပြီပြီနော်ဒီအဖုံမှာသုံးဖို့လိုသေးတော့တခါလို့သုံးအောင်ပါလားသုံးပါဘူးဟင်အဲ့တော့အပြင်မှာရှိတဲ့ကျက်သွုံကိုနေကြတော့မိဖို့ကြောင့်နာရှုပ်တော့ဘာလို့တော့ဟင်ဟင် တွင်ပြေတာအခုတော့အဲအတွေ့ထဲမှာရှိနေတဲ့ကျက်တုံကုန်တွေကြတော့ဘယ်နဲ့လုပ်မလို့ဒီတိုင်းမထားမလားအတွေ့ကြတယ်ဟမ်ဟမ်တွင်ပြေပြီလားကိုပြရတယ်ဘယ်တော့ကြမှာပြကြမှာတော့ဟမ်ဘယ်နှစ်နှစ်တော့ခုသူ့ပုံထားတာအဲ့ဒီကျက်တုံကုန်တွေကဟမ်ဟမ်အဲ့ဒီ20ကျော်ဟမ်အဲ့ဒီ20ကျော်လားကျက်တုံကုန်တွေဟမ်ဘာလို့အပုံနာခံပြီးဒီတိုင်းမနမ်းနေလားဟမ်ဟမ်ဟုတ်ကလားမှန်ပါဗျာ အေးဒါမျိုးကြောင့်ကိလေသာရဲ့ကျက်တုံဟာတော့ငါပါလာတဲ့ကျက်တုံခွန်လေကျက်တုံကတော့တာပြီးပြီဟုတ်ကလားဒီမှာအခွန်တွေကတော့ဖိုက်ပုံဖြစ်နေကြားနေတာလေဟုတ်ကလားအဲ့ဒီမနောတကားမှာကြားနေတာလေမနောကံကတွေးပြီးရင်သူကာယကံသွားပြီးခေါင်းထဲပေါ်လိမ့်မယ်ဟင်ဒီကနေ့မနောကံနဲ့တွေးခြင်းဒီဟုတ်ကလားဟဲ့နှစ်ဖြင့်ကကာယကံအတွက်ပုံညာပြီးဖြစ်နေလိမ့်မယ်ဟင်ဒီကနေ့မနောကံနဲ့တွေးရင်နှစ်ဖြင့်ကဆံရဝစီကံကမရောက်နိုင်ဘူးလားဟင်မဒီကနေ့ အဲတနေ့တာလုံးလုံးလုပ်ခဲ့တဲ့အာယုံ၅ပါးတတိမပါခဲ့လို့ရှိရင်ညဖိတ်ငိမ့်တဲ့ကာလကြာတွေးကြံနေမပေါ်ဘူးလားနေ့တနေ့တာလုပ်တဲ့ဟာတွေလေဟဲ့အဲ့တော့တနေ့တာအာယုံ၅ပါးခံစားတဲ့နေရာကနေပြီးတော့တတိမပါလို့သွဲတဲ့အသွဲဒီတနေ့တာကာယကံဝစီကံစိတ်ယုံကြီးရလဲလိုက်တဲ့ကုံကြောပစ္စည်းဟာညမနောကစိတ်ယုံကြီးအတွက်အင်းကုံညာပစ္စည်းလာဖြစ်တယ် ဟုတ်ကလားအဲနေ့ကဆွဲတဲ့ဟာကိုညကြပြန်တွေးရတာမဟုတ်လားဟင်ညကြတွေးလိုက်ပြန်ပြီးမနောကံဆက်ယုံကြီးရဟုတ်ကလားဟင်တွေးပြီးလို့ချင်းအဲနေ့ကမြင်ခဲ့ကြားခဲ့နားခဲ့စားခဲ့တွေးခဲ့တဲ့ဟာတွေတွေးလိမ့်မယ်ဟင်တွေးပြီးရင်နှစ်ဖြင့်ငါကိုထပ်ကြည့်အောင်မယ်ထပ်ကြားအောင်မယ်ထပ်နားအောင်မယ် ဟင်ထပါဦးမယ်ထတွေ့ဦးမယ်နဲ့တကဖူးဖတ်ကြမကြဘူးလားဟင်အဲ့တော့ညကမနောတကားကတွေးလိုက်တဲ့ထွက်လာတဲ့ပုံကြောပစ္စည်းတွေလက်ဆင်ကကာယဝစီတကားအတွက်စက်ယုံကြီးအတွက်ပုံချမ်းပစ္စည်းလာဖြစ်နေတယ်နဲ့ဟင်တင်းရက်နဲ့တရက်ဒီလိုပတ်ချလဲနေတယ်နဲ့ဟင်တဘောနဲ့တဘောကူလာလဲဒီတိုင်းနေတယ်တရက်ပြီးတရက်ကူလာလဲဒီတိုင်းနေတယ်အေးအမိုက်ဆွေးကြီးရသုံးမကြဘူးလားပြောတယ်အဲ့လောက်ထိချုပ်တယ်ဟင်ဒီအတွေးကြတာလေဟင် ဟင်အမိုက်ပုံကြီးကအသုံးမကျဘူးကြာပြောတယ်။ तू ကခရီးလွန်တွင်နေတော့ဟင်တရက်နဲ့တရက်ဆက်ပေးတာ तू ထင်တယ်ဟင်တဘောနဲ့တဘောဆက်ပေးတာဟောအမေကြက်သွုံကုန်မို့လကားမထားတဲ့ပုတ်ပေါ်နံသွားမနော်ဟင်ဟုတ်ကလားအဲ့တော့အဲ့ဒီအတွင်းမှာရှိနေတဲ့တွေးတာတစ်ခုပေါ်လာရင်လည်းပဲဒီအတွေးတွေထိုင်ရဝစီကံလို့မရောက်မီကြားမှာတတိလေးနဲ့တောင့်ထားလိုက်ဥပုပ် ဟင်ဒါကလေကြောကိလေသာကိုတားရမှာနော်ခုနကတော့ပြင်ကလာတဲ့အာယုံ၅ပါးကိုစိတ်သုံးအောင်လုပ်ထားမလားအဲ့ဒီအာယုံ၅ပါးကစိတ်သုံးတဲ့အာမစိတ်သုံးအရင်တော့ကမစိတ်သုံးခဲ့တဲ့အတွက်ဒီမှာအတွင်းထဲမှာလည်းငါးမျိုးတွေရှိမနေပြီဘူးလားဟင်အတွေးကြငါးမျိုးရှိနေမယ်နော်ညင်သွဲကြားသွဲနာသွဲသားသွဲတိအဲတွေ့သေးဆိုတဲ့အတွေးအတွေးငါးမျိုးကဲဥပုသ်သဘောပေါက်လားဟင်စောင်းတာပါဗလားစောင်းတာပါဟင်အေးအဲ့ဒီတိုင်းစောင်းရမှာအဲ့တော့မြင်တဲ့နေရာကလည်းပဲဟောတတိလေးနဲ့စောင်းများ မြင်တဲ့နေရာကတတိလေးနည်းနည်းနဲလို့များလောဘဝင်လာရင်တနေ့တော့ဥပုပ်ဟင်ဟင်ဟင်ကျိုးသွားလားဟင်လက်ထင်လာကြမှာထောက်ပါလာခဲ့ခုချက်ချင်းထွက်သလားခုချက်ချင်းထွက်ဟင်ကြားတဲ့နေရာကဟောအဲခုနတတိလက်လို့လို့တခါလေပညာပေါ်လာလို့များကြိုက်တယ်မကြိုက်ဘူးပေါ်လာရင်ဟောဟင်အဲ့တော့ဥပုပ်လက်ထင်လာမှာထွက်ကြမှာလား ဟမ်ဟမ်ဒါရချင်းပါဟမ်အေးပြီအေးဥပုဒ္ဒါနော်အကျိုးမြန်တယ်သီလကတခါကြီးတို့ကျိုးချင်မှကျိုးမယ်သီလကတော့ကာယကံဝတိကံနဲ့မလုပ်ရင်ဟမ်သူကတော့လုံနေမဟုတ်လားဟမ်ဥပုဒ္ဒါတော့စိတ်တစ်ချက်ဖောက်ပြရင်တစ်ချက်ကျိုးမှာတော့ဟမ်ဟုတ်ကလားဥပုဒ္ဒေတော့ထွက်ကြမှာဟမ်ဟမ်ဒါပြီးတော့ဒီနေ့လည်းတောက်ပြီးတော့ဖမ်းနေတော့ဟမ်ကျိုးအောင်တောက်ရရဟမ် ဟဲ့ဥပုပ်နဲ့ရှင်ကမှထွက်ပါလားဟဲ့ဟဲ့စားတဲ့နေရာတွေကကောစိတ်ကောင်းတာပဲဆိုတော့တခါလဲရတာလေးခံစားလိုက်ရင်ဟောဟဲ့ဟုတ်ကလားအဲဒီလောဘဒေါသတွေနှစ်ခုပါလာရေးစိတ်ငြိမ်ပါအောင်မလားစိတ်တော်ဝိကဖြစ်ပါအောင်မလားသွားမယ်နော်အဲ့တော့ကဲများများမဟုတ်ပါဘူးရေလေးတောက်တာတော့သိအေးတာပဲဆိုတော့ဘိခံတော့ရင်တော့ဒီကလေးကျော်ပါပါဟဲ့ဟဲ့ဟဲ့ဒီဘေဟာလေးကိုပဲခံစားခံစားနော်ဒီကနေ့အတွက်ကိုသူ့အဲမြင်တာကိုမြင်တဲ့နေရာလေးအလုံးရ ဟုတ်ကလားသူပင်နိုင်ပြီးတော့ရှိရမယ်လေမျက်စိရှိမြင်မှာပဲဟုတ်ကလားဒီနေရာကနေပြီးတော့အညွန့်လေးအခက်တွေအလက်တွေအသူတွေအညောက်တွေပေါက်မလာအောင်ဟုတ်ကလားဝါမညာသုံးတယ်လို့ဒီကနေ့အတွက်ကိုဘာမြင်မြင်အဲ့ဒီနေရာကလောဘဒေါသပါမလာသေးနဲ့ဘာကြာကြာဘာနန်းနန်းဘာသာသာဘာတွေ့တွေ့ဟုတ်ကလားအာယုံ၅ပါးတကား၅ပါးကဝင်လာတိုင်းအဲ့ဒီနေရာကနေပြီးလောဘဒေါသဝင်လာပြီးစိတ်ကလေးကိုအနှောင့်အယှက်မပေးအောင်ထိုင်ရာကနေတတိလေးနဲ့စောင့်ပါ ဟုတ်ကလားအဲ့လိုတတိလေးနဲ့အပမာရတတိလေးနဲ့တရဏဂုံပွားလိုက်လို့ရှိရင်လေဟုတ်ကလားဟုတ်ပါဘူးဒါတရဏဂုံပွားနာမလားပွားတယ်ယရဏတရေသူကတန်တော်ဆိုဟင်ဒီလိုပွားလိုက်လို့ရှိရင်ချုပ်ဖို့လိုသေးသလားဟင်ချုပ်ထားဖို့လိုသေးသလားမလိုပါဘူးဗျာဟင်မလိုပါဘူးဗျာဟင်ကြားတဲ့နေရာကိုကြားတဲ့နေရာတတိလေးနဲ့ကာမချင်းအပြင်အဲ့ဒီမှာအင်းယုံနာခုထိအတိတစ်ချက်ပေါ်ပြီးဖြစ်ပေါ်နေတဲ့ပေါ်တတိလေးနဲ့ကာပြီးတော့ပွားများနေရင်ဟောချုပ်ထားဖို့လိုသေးသလားဟင် ဟင်နာနဲ့နေရာရောတတိလေးနဲ့စောင့်အောင်ပြီးအဲ့ဒီနေရာမှတ်လိုက်လို့ဒီနေရာကနေခုနကအဲလောဘဒေါသဘာမလာအောင်လေဟုတ်ကလားဗျာဟင်ကာနာတကားကလည်းလေဘာမလာအောင်တတိလေးနဲ့အပမာဒတတိနဲ့မပြတ်မလန့်ဒလသမှတ်နေလို့ဒီနေရာကနေလောဘဒေါသဝင်မလာရင်သူ့ကိုချုပ်ဖို့လူသေးသလားစားတဲ့နေရာကဟောဒီတိုင်းပါဗျာတွေ့တဲ့ထိတဲ့နေရာကဟောဒီတိုင်းပါဗျာဟင်ဒီတိုင်းဆိုတော့ချုပ်သားဘဝကလွတ်မယ်ထင်တယ်လွတ်နိုင်ပါဗျာဟင်တို့ထောင်ထဲကထွက်ချင်ကြလားထွက်ချင်ပါဗျာဟင်ဟင်တို့ဓမ္မညာကထောင်ထဲကထွက်ကြမှာလား ဟင်ဒီလိုဆရာတော်ရှိတာပါပဲဟုတ်ကလားဒီထောင်းအဲချုပ်သားဘဝကလွတ်ချင်ရင်အဲ့ဒီလံကဘဝပါလားမှန်ပါဗျာဟင်ဓမ္မချုပ်သားဘဝကလွတ်ပါဟုတ်လားဟင်အဲ့တော့အာယုံ၅ပါးတားဆီးရေးပြီးဥပုပ်ပါပဲဒီဥပုပ်ပြီးပြင်တို့တရားဓမ္မညာတရားအားထုတ်ဖို့ရာဘာဝနာမရညာရောက်ဖို့ရာရဲ့အခြေခံဟုတ်ကလားဗျာမှန်ပါဗျာအဲ့တော့ဒီနေရာမှာဥပမာလေးတစ်ခုပေးကြအောင်ဆိုမှန်ပါဗျာတို့ အဘာဘုရားရှင်နုစဉ်ကာလပါရမီဖြည့်စဉ်ကာလတုန်းကဗာရာဏသီဒီဘုရင်ကြီးရဲ့သားတော်6ယောက်ထဲမှာအကြီးအကဲဖြစ်ခဲ့သူ့ရဲ့နာမည်ကတက်ကပန္တိတာလို့ခေါ်ဟင်အဲ့ဒီဘုရားအလောင်းတော်ရဲ့နာမည်နော်တက်ကပန္တိတာသူ့ညီ9ယောက်နဲ့အဲ့ဒီဗာရာဏသီဘုရင်ကြီးရဲ့သားတော်ဖြစ်နေနေတယ်အဲ့လိုနေတဲ့ကာလမှာတဏီတော်ကာလကျတော့သူတို့ရဲ့မေတော် အဲဘယင်ကြီးရမိဖေရနတ်ရွာသန်းသွားရောနတ်ရွာသန်းတဲ့ကာလကျတော့ဘယင်ကြီးကနောက်ထတောင်းညာသန်းဒီဝေးအဲတယောက်ကိုအဲနန်းတင်လိုက်ရောအဲ့ဒီနန်းအဲမိဖေရမြောက်လိုက်ရောအဲ့ဒီမိဖေရမြောက်လိုက်တဲ့ကာလကျတော့အဲ့ဒီမိဖေရနဲ့နောက်ထသားများထွန်းကားလာသားများထွန်းကားလို့နောက်မိဖေရဖြစ်တဲ့မိသွေးများမိသွေးရဲ့သားတွေ ကြီးမြောက်လာတဲ့ကာလကြတော့မိတွေးလို့သူကသူတို့ကိုမတထာအောင်နားနေရောဟင်တကယ်လို့နားတက်မယ်ဘုရင်အကြီးကဲကရင်တက်ရမှာမို့လားဟင်အကြီးကဲကတက်ကပါဏိတာကရင်တက်ရမှာအဲ့တော့မိတွေးလို့သူကသူ့ဉာဏ်နာဘူးဟင်အဲ့တော့သူတို့ဘောကိုခုနပြောတော့ဥပဒမီနဲ့အဲမကောင်းတဲ့ဟာကိုကြားနေပြီအဲ့တော့သူ့ဖခင်လို့သူကလည်းမိဖုရားကိုအလွန်ကြောက်ဝါတာတကားကြီးဟင်ဟင်မိဖုရားကိုတကြဖို့ချစ်တော်သူကမိဖုရားကိုတကြဖို့ကြောက်ဝါတာဟုတ်ကလားကြောက်တော်ကမိဖုရားဩတာမလွန်တန်ရဲဘူး သားတွေလည်းအလုံးချစ်ထားတကားကြီးအဲ့တော့မတတ်နိုင်တော့သူ့သားတော်ကြီးကိုပြောတယ်ခေါ်ပြီးတော့သားတော်ကြီးတက်ကဗာဏိတာလာအုပ်မင်းကြီးတော်ငါတော့ကိုခေါ်ခဲ့ခေါ်ပြီးတော့လာကြအဖခမဲတော်အနေနဲ့ကတော့သားအင်းသားကဲ့သို့တကယ်ချစ်ထားပါပဲသူ့ဘော်လည်းပဲမင်းတို့မိခင်အဲမဲတော်မရှိတော့ဘူးတဲ့ခုကနောက်မဲတော်ဖြစ်နေတော့ နောက်မယ်တော်ကြည်သာမှငါသားများချမ်းသာမယ်ဟုတ်ကလားအဲ့တော့နောက်မယ်တော်များအင်းခုလိုမကြည်သာလို့အင်းအနှောင့်အယှက်ပေးလို့ရှင်ငါသားတော်များဒုက္ခရောက်တော်မယ်တဲ့အဲ့တော့ငါသားကြီးလို့သူကစီမံခံခွဲပြီးမင်းတို့နန်းတော်ထဲမှာရှိတဲ့ကြိုက်ထားတွေဟုတ်ကလားလူချင်းနဲ့ကောင်းလို့ရာရာတွေယူတဲ့ယူပြီးလို့ရှင်မင်းတို့တိုင်းတစ်ပါးကိုသွားပြီးတော့မင်းတို့မထင်မရှားတော့တွင်ပြင်နေကြလို့ ခမဲတော်ကသူတို့ကိုအမိန်ပေးလိုက်တယ်ဟုတ်ကလားအဲ့ဒီနေရာမှာတက်ကပါဏိတာကတခါလဲဥဆောင်ပြီးတော့သူ့ဖခင်ရဲ့အင်းပြောတဲ့စကားအတိုင်းပေါ့လေအတိုင်းတစ်ပါးကိုသူတို့သွားကြတယ်သွားတော့သူတို့ဗာရာဏသီပြည်ကလည်းအဲလူနေအင်ဂျီတွေနဲ့ဝေးသွားပြီဟုတ်ကလားဗျာတစ်ဖက်တိုင်းပြည်ကမရောက်သေးဘူးကြားမှာကတော့တောအုပ်ကြီးတွေတခါကြီးဟင်စိမ့်စိမ့်ညို့ညို့လူတိုးလို့မရတဲ့တောအုပ်ကြီးတွေတဲကိုသူတို့ဖြတ်သွားရတာ ဟင်ညင်းတွေပူသည်နဲ့ရိခါတွေပူသည်နဲ့ယရနာတွေပူသည်နဲ့ဟင်သူတို့လက်နဲ့တီးပူသည်နဲ့သွားကြအဲ့တော့အဲ့ဒီတောအုပ်တစ်ခုရောက်တဲ့ကာလကြတော့တတရရအိမ်လေးတစ်ထောင်ကြည့်လိုက်တော့လေအမျိုးသမီးငယ်လေး6ယောက်အလွန်ချောမောလှပါကျုပ်ကြီးကအလွန်ကိုချောမောလှပါအဲ့ဒါလေးတွေသူတို့သွားတွေ့ကြရတယ်ဟုတ်ကလားဗျသွားတွေ့တော့ဒီမှာတက္ကပါဏိတာအကူကြီးကစဉ်းစားတယ်အင်း ဒီနေရာဟာရွာနဲ့ပြည်နယ်လည်းမနှီးတာအမှန်ပဲဟင်ပြီးတော့လည်းရွာဆိုလို့ရှိရင်ရွာရဲ့အင်္ဂါဖြစ်တဲ့ခွေသားနေကြက်သားနေကလေးဖူသားနေငိုသားနေဒါတွေကြားရမယ်ဟင်ခုဒါမျိုးတွေလည်းမကြားဘူးသူတို့6ယောက်ထဲတွေ့တယ်ဧကနာတာတကက်อืมရွာဟုတ်ပုံမပေါ်ဘူးတကက်အမျိုးသမီးတွေဟုတ်ပုံမပေါ်ဘူးဟုတ်ကလားအဲ့တော့သူ့ညီတော်များကိုညီတော်များတတိထားကြဟိတ်ဟုတ်ကလား ကိုယ်တတိလေးနဲ့သွားကြတတိလေးမလွတ်စေကြနဲ့ဟုတ်ကလားဟင်နောင်တော်လို့သူကညီတော်ကိုတခါတည်းကိုတတိပေးလိုက်တယ်ဟုတ်ကလားညီတော်များလည်းသူတို့တတိလေးနဲ့သွားလာတယ်တို့တော့အငယ်ဆုံးညီလေးကြတော့သူကယူပါရောအလုံးခုံမင်တာဟုတ်ဗျာဟင်အဲ့တော့အမျိုးသမီးလေးတွေကလည်းကြည့်လိုက်တဲ့ကာလကြတော့တို့နန်းတွင်ထဲမှာတွေ့ခဲ့ဘူးတဲ့အမျိုးသမီးမျိုးမဟုတ်ဘူးဟင်တို့ဗာရာဏသီပြည်မှာတွေ့နေတဲ့မျိုးသမီးမျိုးမဟုတ်ဘဲနဲ့ကိုအလွန်ချောမောလှပါတဲ့အားလေးဆိုတော့သူကဒီယူမာယုံကိုနှစ်သက်တတ်တဲ့ညီလေးဆိုတော့အဲ့ဒီနေရာမှာသူမပြန်နေတော့ကြည့်မလိုက်ချင်တော့ဟုတ်ကလားလား အကိုကြီးခေါ်တော်လဲသူမလိုက်ချင်တော့ဘူးအကိုကြီးကလာလို့ခေါ်တော်လဲပဲသူမလိုက်တော့ဘူးအဲအဲကျွန်တော်မှကြားမှကြီးမကောင်းတော့ဘူးတဲ့ကြည့်ကိုဆက်ပြီးခီးသွားဖို့ရာမထိုက်တော့တဲ့အတွက်ကျွန်တော်ဒီမှာပဲနေရစ်ခဲ့ပြရပြီဟင်ဟုတ်ကလားအဲအဲ့လိုဖြစ်တဲ့ကာလကျတော့ဟိုကငါကြီးအဲမင်းအာယုံပြုမှားနေပြီဟင်မင်းဒီနေရာမှာနေခင်ငါညီအတွက်ဒုက္ခတွေရောက်တော့မယ်ဟုတ်ကလားအဲ့တော့အကိုကြီးစကားကိုနားထောင်ငါညီငါနောက်ကိုလိုက်ခဲ့ပါကိုလည်းမလိုက်တော့ဘူးလေ ဟုတ်ကလားသူကဒါကိုစွဲနေပြီမို့လားဟင်ယူမာယုံကိုစွဲနေတဲ့ကာလကြောင့်အကိုကြီးဘယ်လိုခေါ်ခေါ်သူမလိုက်တော့ဘူးဟင်ဒီနေရာမှာအကိုကြီးကိုမိတ်ဆွေဖြစ်မလားရန်သူဖြစ်မလားရန်သူဖြစ်ရန်သူဖြစ်ပြီနော်ဒါနဲ့အကိုကြီးကပြောလို့မရတော့ကဲမင်းတိုက်နဲ့မင်းကအဲမင်းတတိနေတာနေပြီးတော့ဆိုထားပြခဲ့အဲ့ဒီနေရာမှာခုနကသူအလုံးငါနုလာတဲ့အဆင်းအင်းချောမောလာပါတဲ့အမျိုးသမီးနဲ့သူတနေ့တာတခါတဲ့အဲ့ဒီမှာပေါင်းသိမ့်ပြီးနေထားတယ် ဟင်အဲ့တော့ယူပါယုံကိုပေါင်းသင်းတော်လည်းပဲဒီအမျိုးသမီးလေးနဲ့ပေါင်းသင်းတဲ့အခါယူပါယုံတစ်ခုတည်းနဲ့ပြီးပါမလားမပြီးပါဘူးဟင်အတန်လေးရောပါဘူးလားအနာလေးရောပါဘူးလားသူနဲ့သူတကွာစားရတဲ့အရာသားလေးရောပါဘူးလားအတွေ့မှုထင်မှုလေးလည်းပါဘူးလားအသူကြောင့်တွေးကြံလေးလည်းပါဘူးလားပါပါဗျာအင်းကြည်သားတစ်တောင်းထိလို့ရှိရင်6တောင်လုံးထိမှာနော်အင်း6လုံးမျိုးကြီးထင်တယ်ဟဲ့ဟဲ့တစ်တောင်ထိရင်6တောင်လုံးပါမှာနော်ဟဲ့တနေကုန်မိကုန်ရန်ကုန်ညီငယ်ပြောလိုက်တာဟောညမိုးတဲ့ချုပ်ရောအိမ်မောကြသွားရော အိမ်မောကြတာနဲ့တပြိုင်နက်တည်းဘလူးမကအဲ့ဒီမှာပါတော့တာပဲဟင်အဲ့ဒီနေရာမှာညီငယ်လေးဟာအဲ့ဒီဘလူးမတွေရဲ့ဖြားရောက်မှုနဲ့ညကြတော့တေချာရောဗျာဟင်ဟင်အငယ်တို့ညီလေးဘယ်တော့အုပ်မှာတည်ရတော့ယူပါယုံတော့အုပ်မှာဒါနဲ့ရှေ့ဆက်သွားလိုက်ကြတယ်ရှေ့ဆက်သွားတော့တခါတွေ့ပြန်ရောမလားမကန်ခုနကတမိုင်းတမိုင်းတော့ကြာဒီလိုပဲတခါတည်းအင်းကျတို့အင်္ဂလိပ်တွေကလည်းတတရရနဲ့ပေါ့လေနားထောင်လိုက်တော့အတန်လေးတွေကအလွန်သားရတာကိုတောင်းချင်းလူကြီးရနဲ့ အင်းပတ်တန်တာနဲ့အတန်နဲ့ကိုမလိုက်ဖက်လိုက်တဲ့အတန်လေးတွေဟမ်တို့လူလောကီမှာတော့ဒီလောက်သာရတဲ့လူသားတို့ရဲ့အတန်ဟာမကြဘူးကိုဟုတ်ကလားအဲ့ဒီနေရာရောက်သွားပြန်ရောရောက်သွားကြတော့ဒီလိုပဲဟိုကကိုကြီးတို့ကတော့သူက အဲစဉ်းစားညာရှိတယ်မဟုတ်လားဟင်စဉ်းစားညာရှိတော့ဟိုကနေကြည့်တယ်အဲဒီနေရာကရွာရဲ့အင်္ကာနဲ့မရှိဘူးဟင်ရွာအင်္ကာနဲ့မပြည့်တုံဘူးဟုတ်ကလားပြီးတော့သူတို့ဟိုကြတော့9ယောက်ပြန်တော့တယ်နော်အဲတယောက်ကဟိုမှာပြုတ်နေပြီမဟုတ်လားအမျိုးသမီး9ယောက်ပြန်တော့ဒီ9ယောက်ကြည့်ပြန်တော့လေသူတို့ကမျက်တောင်ခတ်တာမဟုတ်ဘူးဟုတ်ကလားအဲဖနှောင်းအင်္ကာကြည့်ပြန်တော့လေလူသားရဲ့ဖနှောင်းမဟုတ်ဘူးဟုတ်ကလားအခုကျတော့သိစားချင်းငါညီတို့တတိထားဟေးဟင်ဟင်တတိပေးတယ် ဘလောက်ပဲတတိပေးနေပြီဟောနောက်တယောက်အလက်ကောင်ကအတန်ဆွဲတာကိုသူကရဲ့ဟင်အတန်ဆွဲတော့ဒီအတန်မျိုးသူတစ်ခါမှမကြားဘူးတော့အဲ့ဒီအတန်လေးตายရပြီသူဒီတော့ဥက္ကမတန်တော့ဘူးဟင်ဟုတ်ပါဗျာသူရှေ့ကိုဆက်မလိုက်နိုင်တော့ဘူးတဲ့သူကြားမှာရေးတာမကောင်းလို့တဲ့ ဒါနဲ့အဲ့ဒီတော့ဟိုမှာသူလည်းဥပဒမီနဲ့နေရတယ်ဆိုပါတော့အဲ့တော့သူအတန်လေးตายရတဲ့အတွက်အဲ့ဒီအတန်ထဲမှာသူအနှစ်သက်ဆုံးဖြစ်တဲ့အတန်ရှင်နဲ့သူပေါင်းသင်းဆက်ဆံနေဟင်အတန်နဲ့ပေါင်းတယ်ဆိုတော့လည်းပဲအရှင်ကောမပါဘူးလားအနံကောမပါဘူးလားအရတာကောအတွေ့ကောအတွေ့ကောအင်းကြီးကောင်တထောင်မှန်လို့ရှိရင်တော့နောက်ထပ်9000ကတော့ဟင်ထပ်ပိုးပါပြီးသားပဲရှင်တယ်ဟင်ဒါနဲ့အဲ့ဒီ အင်းဒုတိယညီငယ်တွေပဲပျော်ရင်ပါရင်လည်းပဲညကြသူတို့တနေကုန်ပျော်ထားတော့ပင်ပင်ပန်းပန်းနဲ့ခြိကုံလည်းပန်းကြပြီးအိမ်ငေါကြလဲသွားရောဘလူးမကစားလိုက်ကြနဲ့ဒုတိယညီလည်းသေးပြီဟင်ဟင်ဘယ်နှယောက်ကြံလေးရော၄ယောက်ကြံတော့နော်ဒါနဲ့ရှိတော့အုပ်သွားကြဗျာရောအင်းရှိတော့အုပ်ရောက်ကြပြန်တော့တခါဒီလိုပဲတွေ့ပြန်တာပဲသာရာရာနဲ့လေဟင် အဲ့ဒီနေရာကျတော့တခါတည်းအမျိုးသမီးတွေကဘယ်နှယောက်တန်တော့၄ယောက်တန်တော့ဟင်အမျိုးသမီးတွေ၄ယောက်တွေ့ပြန်တယ်တွေ့တော့အမျိုးသမီးတွေကအလွန်အနံ့အသက်ကြီးကမှုရတာဟိုကြာညိုနံလေးလူပဲဟုတ်ကလားဟင်တခါလည်းပန်းနာနေထိုးလဲကျွတ်တို့လောကီမှာမတွေ့ဘူးတဲ့အနာမျိုးပေါ်လေဟဲ့သူတို့အာယုံမှာညွတ်စေနိုင်တဲ့မေ့စေနိုင်မောစေနိုင်တဲ့အနာတဲ့မျိုးလေးတွေတွေ့ပြန်တော့အဲဒီနေရာလဲအကူကြီးလို့သူကစဉ်းစားတယ်ဒါလဲရွာအင်္ဂါနဲ့လည်းမညင်ညူဘူးဟဲ့ ပြီးတော့ကြည်ပြန်တော့လေလူတွေရဲ့အင်္ဂါလက္ခဏာတွေလည်းမပြည့်စုံဘူးညီတော်တို့ဒီနေရာလဲတတိထားကြဟေးတို့တွေရဲ့အန္တရာယ်ဖြစ်နိုင်တယ်ဟုတ်ကလားအဲ့တော့တတိနဲ့လာကြဟေးလို့ဒီလိုတတိပေးတော်လည်းပဲတတိယညီကမနာခံကြဘူး ဟင်သူကအနံ့ကိုဆွဲမဲ့တဲ့ပုဂ္ဂိုလ်ကိုဟုတ်ကလားအနံ့ဆွဲမဲ့တော့အဲ့ဒီနေရာမှာအနံ့လေးပေါ်မှာตายရပြီးတော့ငါတော့ဒီမှာနေတော့မယ်ဒီအနံ့လေးနဲ့ဒါတစ်သက်လုံးအဲနေရလို့ရှိရင်တော့သူပဲလိုပဲဆိုပြီးတော့အဲတွေးပြီးတော့အဲ့မှာနေခဲ့တော့တာပဲဟင်အကိုကြီးဘယ်လောက်ပြောပြောရပါဦးမလားတခါကြီးဟင်မရတော့ဒါနဲ့အဲ့ဒီနေရာမှာအဲဒီအနံ့လေးကိုตายရတဲ့အတွက်အဲ့ဒီအနံ့လေးက အဲသူအနှစ်သက်ဆုံးအမျိုးသမီးနဲ့ပေါင်းသင်းလိုက်တယ်ဟင်အဲ့တော့အနနဲ့ကရလားတခါကြီးဟင်ဒီလက်ထပ်ဘူး9000ကတော့ပါဦးမယ်ထင်တယ်ဟင်ဟင်ထပ်ဘူး9000ကတော့နောက်နောက်ကလိုက်ပါပဲနော်ဟင်6လုံးမျိုးကတော့ဘယ်နေရာဖြစ်ဖြစ်ပြစ်ပါပဲတို့ဟုတ်ကလားထပ်ဘူး9000နဲ့တခါတည်းသူအဲအိတ်တုံဖာမောက်တနေ့ကုန်ပြောလိုက်ပါလိုက်တာဟောညလည်းကြာရောခြေကုန်လည်းပန်းကြာပြီးအိမ်မောလည်းကြာသွားရော တခါဘလူးမအသားခံရဗျာမင်းဟင်၃ယောက်တော့မွားပြီတင်တယ်ဟင်၃ယောက်ကြံတော့တင်တယ်ဒါနဲ့သွားပြန်ရောရှိတော့အုပ်တူကြတခါတွေ့တယ်ဆိုပါတော့တွေ့ပြန်တော့အဲ့ဒီကြတော့တခါတည်းအင်းအရာဓာတွေချက်ပြုတ်နေလိုက်ကြတာအနာနေအသက်တွေတခါတည်းအဲလေနလေအောက်ကနေပြီးတော့နားလိုက်ကျုပ်လိုက်လို့ရှိရင်လေအဲသူမတူအောင်ဟင်နာဩဇာနာတုတ်ဓာရီတို့ဟုတ်ကလားဗျနန်းတော်တွင်မှာစားတော့မရတဲ့သား အဲသာတော်ကဲတို့ချက်တဲ့အရသာတဲ့အစာပေါင်းများစွာသာတဲ့အရသာရဲ့အနန္တကလေးတွေတွေ့ပြန်ပြီဟင်ဟင်တွေ့တဲ့ကာလကျတော့ခုနပြောလို့အဲဒီနေရာမှာကိုကြီးလုံးကြွားတော့ရှေ့ဆောင်ကိုဟင်ရှေ့ဆောင်တော့ကိုကြီးကသင်သားတယ်အာဒါမဟုတ်နိုင်ဘူးဟင်ဒီနေရာမှာအိမ်လေးနဲ့တလုံးရှိတာတော့အုပ်ကလေးနဲ့ရွာရလူပဲရှိတာမဟုတ်ရွာအင်္ဂါလူအင်္ဂါအင်းအင်္ဂါနဲ့မညင်ညွတ်တဲ့အတွက်ဒါလည်းတို့တကယ်အစ်စ်မှာမဖြစ်နိုင်ဘူးဟင်အဲ့တော့ဒီနေရာကညီတော်တို့ မင်းတို့တတိထားကြဟေးတတိနဲ့လာခဲ့ကြဟုတ်ကလားတိုးတော်လည်းပဲဟောအဖားကိုအဲတတ်မှတ်တဲ့မင်းသားလေးကပါသေးတာဟုတ်ဟဲ့တတုထမင်းသားလေးကအဖားကိုအလုံးခုံမင်းသားဟုတ်ဟဲ့အဖားခုံမင်းတော့ဒီအညတာမျိုးငါတခါမှမသားဘူးဒီအညတာမျိုးသာငါသားပြီးနေရရင်တော့တသက်လုံးတော့ဟမ်ကောင်းပါပဲဆိုပြီးတော့ဒီနေရာသူ့ကိုယ်သူအနိုင်မယ်ထင်လို့အနိုင်နဲ့ပါရင်တာထင်တယ် ဟင်ဟင်အရာဒါနဲ့အသားလဲတော့တတလုံးကိုဘလောက်ထိအသက်ရှိပါပြီဘလောက်ပျော်လိုက်မယ်ဟင်ဟင်ဒီလိုချစ်တာပြုတ်တတ်တဲ့အဲမင်းသမီးလေးနဲ့ငါပေါင်းရရင်ပေါ့လေဟင်အဲ့လိုသူကလည်းသူ့အတွက်နဲ့သူတော့အဲသူ့အတွက်ချိန်ကြိုက်ပြီဆိုတော့အဲ့ဒီနေရာမှာကိုကြီးရန်လုပ်ပြီးနေဗျာရောဗျာဟင်အဲ့တော့ကိုကြီးကဘလောက်ဆုံးမဆုံးမမရဘူး အဲ့တော့သူမလည်းဒီနေရာမှာချက်တက်ပြုတ်တယ်တဲ့ကခုနကအချက်ပြုတ်ကောင်းတဲ့မင်းသမီးလေးနဲ့သူလည်းပေါင်းသင်းညာနာပဲတခါကြီးပေါင်းသင်းတော့သူလည်းဒီရကတနာနဲ့ကပါမလားတခါကြီးဟင်ထပ်ဖို့ငါတော့ပါဦးမယ်ထင်တယ်ဟင်ဟင်ဟင်ထပ်ဖို့ငါတော့လည်းအဲ့ဒီနေရာမှာခံရအောင်ပါပဲတဏီကုံစားလိုက်တောက်လိုက်ပြောလိုက်ပါလိုက်နဲ့အဲတခါတည်းရှိသမျှအာယု၅ပါး၆ပါးကိုအဲအိတ်တုံဖာမောက်ပြောပါလိုက်တာညလည်းကြာရောခြေကုံလည်းပန်းကြာပြီဟင်မင်းသားလေးလည်းအိမ်မောလည်းကြာသွားရောဘလူးမတာသားလိုက်ပြီဟင် ဒါနဲ့ရှိသွားဗျာရောဟင်ဘယ်နှစ်ယောက်ကြာတော့ရောနှစ်ယောက်ကြာတော့နော်ဟင်နှစ်ယောက်ကြာတော့သူတို့နှစ်ယောက်ထဲတော့အဲခုနကဒါဆိုတော့အကိုကြီးပြီးရင်သူကဟင်အကြီးဆုံးထင်တယ်အကြီးဆုံးတော့သူကအကိုကြီးနဲ့ညာကတော့မတိမ်မရိမ့်မှာတော့ဟင်မတိမ်မရိမ့်ပဲထင်တယ်ကိုညီငယ်လေးတွေတော့ညာမနှုတ်ပေဘူးထင်တယ်ဟင်အဲ့တော့ဒီညီကြီးတို့နှစ်ယောက်ထဲကြာတော့တယ်တတိထားတော့အကိုကြီးလို့သူကအေးရှေ့မှာလမ်းခကြီးသွားတော့ကျန်းနာနေကွာအဲတိုင်းပြည်ကိုဘယ်ချိန်မှရောက်မှာမှမသိဘူးဟုတ်ကလားအဲ့တော့တို့တတိနဲ့သွားဟေးဟင် အဲ့တော့ကိုကြီးဖြစ်ရင်ညီငယ်ကိုပြောညီငယ်ဖြစ်ရင်ကိုကိုကြီးကိုပြောဟဲ့ဟင်အဲ့လိုသွားပြီးမြင်းကိုဒီနဲ့သူတို့ရတနာတွေနဲ့ရိခါတွေနဲ့သွားကြတာနဲ့သွားတဲ့ကာလကြတော့အဲ့ဒီနေရာလဲရောက်တော့ညီငယ်ကလမ်းနာတွေကသူဖြားလာဟင်ကျမ်းမာရေးမကောင်းဖြစ်လာတယ်သူရာလေးဥရုကပြင်းထန်မှုကြောင့်ဟင်နေတာဥရုတံပြင်းထန်မှုကြောင့်ဖြားလာတော့အင်း သူ့ညီငယ်လေးချတာနဲ့အေးတို့ဒီလိုဆိုရင်ဒီနေရာလေးမှာတောစကန်ချကြစို့ဟင်တောစကန်ချဖို့ဆိုရရေလေးနဲ့အဲသန်းလေးနဲ့မနှမ်းမကန်းနေရာလေးမှာသူတို့တောစကန်ကြပြီးသူ့ဖြားနေတဲ့အဲညီငယ်ကိုသူပြုစုမယ်ဟုတ်ကလားအဲ့ဒီနေရာမှာပြောပြီးတော့ကိုအဲညီငယ်မေးဒီမှာနေရအိုးဟုတ်ကလားအခုအကူကြီးညီငယ်အတွက်ကိုခေးမြစ်လိုက်ကြအောင်မယ်ဆိုခေးမြစ်ချစ်ရှာထွက်ကိုဗျာဟင်အဲ့ဒီအချိန်မှာခုနကတယောက်တော့အဲနှစ်ယောက်ရှိတဲ့အမျိုးသမီးတွေကတယောက်ကအဲ့ဒီမလားမကန်းကနေလာပြီးတော့ အင်းအပူကြီးဖြစ်နေလိုက်တာအင်းကြောင်မကြီးကဘယ်လိုပဲဟုတ်နဖူးလေးစမ်းကြည့်ဖွားလေးစမ်းကြည့်ဘူးဗျဟင်ဟင်ဟိုကလည်းညီးညီးတွားနေမှတင်တယ်ဟုတ်ကလားညီးညီးလို့သူကလည်းတတိတော်ရှိတာပဲသို့တော့သူကလည်းညီးတွားပြီးပြင်ပန်းပန်းဖြစ်တော့အဲကျင့်ကိုဘယ်သူမှမပြုစုဘူးလားအဲကျင့်တယောက်ထဲလာတယ်ဟိုကမေးတယ်အကူကြီးပါတယ်ဘာပေါ်လေအဲအကူကြီးကဒီတိုင်းပဲပြစ်ထားခဲ့ရသလားအကူကြီးကလည်းသိမ်းသားလိုက်တာနဲ့တခါတည်းအကူကြီးသူကရန်လို့ပေါ့အဲကိုပြီးရင်မင်းနဲ့ပွေပိုက်ပြီးသူကပြုစုယူရတယ်ဗျာဟဲ့ဟဲ့အဲ့လိုသူ့ ပွေပိုင်ပြီးပြုစုယူရတဲ့ကာလကြတော့ဘယ်နဲ့တော့အတွေ့ကြတာဟင်အငွေသာခံနိုင်တော့လည်းပဲအတွေ့ကြတော့ဘယ်နဲ့နေပါမလို့ခံနိုင်ဘူးအဲ့ဒီကြတော့အင်းသူကျမ်းမာရေးတွေကတတိလေးရလာရင်အင်းသူ့ကြောင့်ငါအသက်ရှင်တာဟင်ဖြစ်လာလိမ့်မယ်ခင်ဗျသူ့တက်တဲ့ငါရှိတာဟင်အကိုကြီးခင်းနေဆိုကြောက်မှာမဟုတ်ဘူးဟင်ဒီလိုထင်တယ်ဟင်အဲ့တော့အဲဒီပြုစုယူရကောင်းတဲ့မင်းသမီးလေးနေတာငါဒီတော့အုပ်မှာပျော်ပါးပါနေကြရလို့ရှိရင်တော့ငါကျမ်းမာကြီးကသာအကုန်လုံးကောင်းပြီဟင်ငါဆက်လိုက်ဖို့မလိုဘူး ဟဲ့ဒါနဲ့အဲ့ဒီနေရာမှာလည်းအကူကြီးကိုຢာလို့မထင်နဲ့ဟင်ຢာလို့ပြီးအဲ့ဒါနဲ့ပဲသူပေါင်းသိနေတယ်ဟင်အဲ့ဒီနေရာလဲအတွေ့အကြုံကပါမလားတခါကြီးဟင်ထပ်ဖို့9000ကတော့လာအောင်မထင်နဲ့ဟင်အဲ့ဒီမှာတင်သူမိသူရငုံပြောလိုက်ပါလိုက်တာညလည်းကြာရောခြေကုန်လည်းပန်းကြတော့ဘလူးမှအပါခံရရတယ် ဟင်ဘယ်နှယောက်ကြံတော့တို့ဟင်အကူကြီးတယောက်ဖက်ကြံတော့တယ်ဟင်အကြီးဆုံးကကြံတော့တယ်ရှင်တယ်ဟင်အကြီးဆုံးသွားတယ်မြင်ကူသေးပဲသူမြင်နေတဲ့သူအဲသူတယောက်သေးပဲဘယ်ညီမအားကူလို့မှမရတော့တာဟုတ်သွားတော့ဟိုဘက်တိုင်းကြီးရောက်သွားတယ်တစ်ဖက်တိုင်းကြီးရောက်တော့အဲတိုင်းကြီးလည်းမဝင်နိုင်တော့ကျွတ်တို့ဒီအဲတခုသောဆေးရပေါ်မှာသူနားနေနားနေတော့ညလည်းကြာရောခုနကအလုံးချုံမွန်းလာပါတဲ့အမျိုးသမီးတယောက်ကအဲ့ဒီမှာသူအမြဲလာထိုင်ဟင်ဟင်အဲ့တော့ဟိုကတော့ကိုလို့သူကတော့သူကတတိလို့တော့ဘူးနော်ဟင် သူကတော့တွေးခေါ်ပညာရှိတဲ့ပုဂ္ဂိုလ်မလားအင်္ဂါနာတာလူစင်စင်မဟုတ်နိုင်ဘူးဟမ်သူရဲ့ခုနမူကျင့်ကြည့်ခြင်းအပြင်ခုနလက်တော်မခတ်ခြင်းအဖောက်ဖနောက်မှာခုနကတူခြင်းပေါ့လေလူရဲ့အင်္ဂါနဲ့မငြင်းကြတော့ငါညရတယ်မအိပ်ဘူးဟင်ညအိပ်ကြီးညသားသွားမယ်နော်ဟုတ်ကလားဟင်ညအိမ်ကြီးညသာခံရမယ်နေအိမ်ကြီးနေသာခံရမယ်ဟုတ်ကလားအဲ့တော့ तू ကတော့မလိတဲ့တတိနဲ့အဲ့လိုနေတာအဲ့အဲ့ဒီမျိုးသမီးကလည်း तू နာကခွားကုန်ခွာဘူး तू ကလည်းတတိနဲ့နေတာပဲဟင်အမျိုးသမီးကရော သူနာမပွားဘူးနော်အဲ့လိုနဲ့နေတာနေတော့အဲတရက်တော့တခါတဲ့အဲအဲ့ဒီတိုက်ကြီးမှာရှိတဲ့ဘယင်ကြီးကတန်ငန်းလှဲ့လှဲ့လာတဲ့ကာလကြောင့်ဇေယပေါ်မှာအဲ့ဒီအဲအမျိုးသမီးကမနာမကန်ကနေတဲ့အဲတယောက်သောမျိုးသားကခုနကအဲတတောင်းကနေနေတယ်သူတို့နှစ်ယောက်မြင်လာကိုကြည့်တော့ဘယင်ကြီးကအင်းဒီကြောက်ထူးတယ်ငါခေါ်မေးမှာပဲသူတို့ဘာဖြစ်တာလဲဟင်ခေါ်မေးတဲ့ကာလကျတော့အဲခုနကတက်ကပါဏိတာကိုခေါ်မေးလိုက်ရောခေါ်မေးတော့အဲ အဲ့ဒီသင်ရဲ့နားမှာထိုင်နေတဲ့အမျိုးသမီးတွေသင်နဲ့ဘယ်လိုတော်ကားတယ်လဲလို့မေးတယ်ဟင်အဲ့တော့အမျိုးသမီးတို့ကအဲ့ဒါဘုရားကျွန်တော်မျိုးမရဲ့ယောက်ျားပါလို့အမျိုးသမီးကလှမ်းဖြေလိုက်ဟင်အဲ့တော့တက်ကပါဠိတာကဖြေတာမဟုတ်ပါဘူးရှင်မင်းကြီးတဲ့ကျွန်တော်မျိုးနဲ့ဘာမှမတော်ဆက်ပါဘူးတဲ့ဟင်ဟုတ်ကလားသူဒီလူသားစင်စင်မဟုတ်ပါဘူးဘလူးမပါတဲ့ဟင်ကျွန်တော်မျိုးနဲ့ဘယ်ဘယ်လိုမှမတက်ဆိုင်ပါဘူးတဲ့တက်ကပါဠိတာကဟင်ကိုကမျိုးသမီးကသူ့ယောက်ျားပါတဲ့ညင်းညကုန်ညဟင်ဟင် အဲ့လိုညင်းတော့တခါတော့ဟိုဘယင်လုတ်သူကလည်းအမျိုးသမီးမြင်တာနဲ့ဟိုသူကအလွန်နှစ်သက်နေပြီကိုဗျာဟင်အဲ့တော့ဟိုကသူ့မရမဟုတ်ပါဘူးဆိုတော့သူကလုံဝန်းတာနေပြီထင်တယ်ဟင်တစ်ခါတော့ဘယင်ကလေဟင်ဟင်အလုံဝန်းတာနေပြီအေးအဲ့တော့ဟိုတင်တင်နဲ့မဆိုင်ဘူးဆိုလို့ချင်းတင်မပိုင်ဘူးဆိုတာအဲဆိုလို့ချင်းဒီဟာတာမိကအတာမိကထဲမှာအတာမိကဆိုတာ ဟုတ်ပြီမဟုတ်လားအင်းအဲ့တော့ဟိုကတက်ကပိုင်းတာဟုတ်ပါတယ်အာတာမိကပါဟင်ဟိုကအမျိုးသမီးကသူ့ယောက်ျားပါလို့ပြောတော်တယ်အမျိုးသမီးကိုအဲ့ဒီနေရာမှာဘယင်ကြီးကလည်းလူကျင်စောနဲ့တိတ်လိုက်ရောဗျဟင်တိတ်တော့ခေါ်သွားရောဘယင်ကြီးကဟင်ဟင်နားတော်ထဲမှာခေါ်သွားပြီးအဲ့ဒီမှာသူလည်းအလုံးချုံမလာပါလေအမျိုးသမီးလေးသူပြောပါညအိမ်မောကြတဲ့အချိန်လေးကြာရောနန်းတော်တွင်ရှိတာဘယင်နဲ့တကွမိဖုရားတွေအကုန်လုံးတနန်းတွင်လုံးကုန်စားပြေဟင်တနန်းတွင်လုံးအကုန်သေးရောဗျအယိုးတွေပဲကြံတော့ဟင် ဟင်အယူဒီပဲကြာတော့ဘာမှရှိဘူးအကုန်သားပြီးဘလူမကထွက်သွားဟင်မနေ့ကျတော့မကြီးတွေကအဲခါသားမလို့သွားတော့နန်းတော်တွင်တစ်ခုလုံးမှာအယူကြီးတဲ့ကြာတော့ဗျာဟင်ဟင်အယူကြီးတဲ့ကြာတော့ဗျာဟင်ဘလူမကြာသားသွားတာလေဟင်အဲ့ဒီကြာမှာဟောအမတိကလာတော့ဟာတို့ဘယင်တော့ခုနဘလူမဘာခံရတာပဲအဲ့တော့ဘယင်ရှိပါအောင်လားမရှိပါဘူးဘယင်မရှိတော့ဒီနေရာမှာဘယင်သားတင်ဖို့သူတို့စဉ်းစားတာဖြင့်ဘုရားပေါ်မှာတွေ့ရတဲ့ခရီးသွားကတော့ဖြင့်သူ့ရဲ့ကြံကြီးဖန်ကြီးကသူကမှန်းတယ် တော်တိမင်္ဂလာပုဂ္ဂိုလ်ဖြစ်တော့ဒုတိုင်းပြည်ရဲ့ဘယင်တော့ဖြစ်ထိုက်တယ်ဆိုပြီးအဲ့ဒီနေရာမှာတက်ကပါဏိတာကိုသူတို့ဘယင်တင်တယ်ဗျဟင်တက်ကပါဏိတာကခုနကတော်အုံမှာတွေးခဲ့တဲ့ဟာတွေဟင်တရားပေါ်မှာတွေးခဲ့တဲ့ဟာတွေအကုန်လုံးကိုကျင်ပြီးရှောင်ပြီးတော့ကိုသူ့ကိုယ်သူအလိုယုံတဲ့အတွက်သူဘယင်ဖြစ်သွားတယ်ဟင်ဟင်တို့တကာတကမာကြီးများကြတော့ပဲနဲ့တော့ဘယ်တော်အုံမှာအပေခံရဟင်ဟင်ဘယ်မင်းသားတဲ့ပါဟင်ဟင် မင်းသား6ယောက်ထဲဘယ်မင်းသားတဲ့ပါတော့ဟဲ့ဟုတ်ပါမလားယုံမရတော့မလားဟဲ့ယုံမရတော့မလားဟဲ့ဟဲ့ဟဲ့ပထမဝင်လာတော့ပါလားဟဲ့ကြိုက်တာသူပြောလေဟဲ့ဟဲ့ဟဲ့ဘယ်မင်းသားတဲ့ပါကြပါတော့ဟဲ့ဟဲ့အဲမင်းသားတွေကပြီးတော့ပါလိမ့်မယ်ဟုတ်မလားဒုတိယတော့အောင်တော့ပြီးနေတော့ဟဲ့ဟဲ့ပထမတော့အောင်လည်းကိုပါတော့လာတယ်ဟဲ့ဟဲ့ ကုတနာပတိဆိုတဲ့တို့ယူပဒနာတရတနာခန္ဓာတနာရာဂတနာဖုဒ္ဓဘာတနာဆိုတဲ့အာယုံ၅ပါးကကပါတဲ့ဘလူးမ၅ယောက်ကဟောဟင်ဟင်တို့တခါညာသားရာတဖြည်းဖြည်းနဲ့လူလုံးမလာဘူးထင်တယ်ဟင်အယိုးပဲကြံတော့ထင်တယ်ဟင်ဟုတ်ကလားအဲ90 80တော့ပဲနဲ့တော့ကိုရုပ်ကူပဲကြာတော့ထင်တယ်ဟင်ဘာလို့တော့နန်းတွင်းမှာဝင်ပြီးဘလူမှာပါလာတယ်ဟင်ဟုတ်ကလားဟင်ဘလူစားလို့စားခံရမှာမသိရလားမသိပါဘူးဟင်ဟုတ်ကလားဘာဖြစ်လို့တော့ အိမ်ငိုကြနေတာဘူးဗျာဟင်အိမ်ပြောနေတော့ဘယ်သိမလို့ဟင်ကိုနန်းတော်တွင်ဝင်ပြီးတော့ဘလူးမဘလောက်သားသွားတော့ဟုတ်မလားဟင်ဒုဒကာကြီးလားဟင် လူတွေမကောင်းနေတာစပင်မှာတက်ပါတယ်ထင်တယ်ဟမ်ဟမ်ဟုတ်ကလားဒါကြီးဘယ်နဲ့လုံးစပင်နေလဲအကုန်ဆက်မှာသွားတာစပင်မှာတော့ရှူးလာလေအေးအဲဘလူးမဆိုလို့အပြင်ဘလူးမများထင်းမနေနဲ့အာယု၅ပါးကဘလူးမ၅ယောက်နဲ့တူတယ်ယူပတနာ စိတ်ကိုဆွဲရင်လေအတန်ကိုဆွဲရင်တာရတနာမို့လားအနာကိုဆွဲရင်ဟောဟမ်အဲရတာကိုဆွဲရင်ဟောဟမ်အတွေ့အထိကိုဆွဲရင်ဟောအေးအဲ့ဒီနေရာမှာလဲဘဒုမ9ယောက်ရှိတယ်နော်အဲဒီနေရာကနေတော့အတွေ့အကြံမှာလိုက်ပြီးတော့ဆွဲရင်ဟောဟမ်ဟင်ဓမ္မတဏှာထင်ဟင်မနောဓာရနဲ့ဓမ္မယုံမဟုတ်လားဟင်ဓမ္မတဏှာထင်တယ်ဟင်အာယုံမှာပါတဲ့သဘောလေးကိုပြန်ပြီးတော့တတ်မဲ့နေတာမဟုတ်လားဟင်အဲ့ဒီသဘောလေးကိုတတ်မဲ့တာကိုဓမ္မခေါ်တာမဟုတ်လားဟင် ဟုတ်ကလားဒီနေရာမှာခုနကမင်းသား၅ယောက်နဲ့တူတဲ့ညင်ပိဆိုတဲ့မင်းသားငယ်လေးတွေကတော့သူကညင်ပိယုံပဲရှိတယ်ထင်တယ်သူ့မှာမကြွားကျင်ဘူးနော်အထက်မှာရှိတဲ့မနောဒွါရမှာရှိတဲ့ဓမ္မယုံကိုအာရုံပြုနိုင်တဲ့မနောဝิญဉ်ဆိုတဲ့ကိုကြီးတက်ကပါဏိတာကအများအားပါရတယ်ဟင်ဟုတ်ကလားမနောဝิญဉ်ဟာအကိုကြီးထင်တယ်ဟင်ဟိုညင်ပိဆိုတာလေးကဒါညင်ငယ်လေးမဟုတ်လားကြားပြီးတာဟော မြင်ငယ်လေးတွေမြင်တယ်နာမ်တိကဟောစားတိကဟောတွေးတိကဟောဟင်အဲ့ဒီခုနကလည်းအာယုံ၅ပါးပေါ်မှာချုပ်အုပ်ထားတာကမနောဝိညာဉ်ပါဟင်ခုကတော့အာယုံ၅ပါးမြင်သိရတော့သူယူပါယုံနဲ့သူတတ်နိုင်တယ်ဉာဏ်တတ်နိုင်လေလားတတ်နိုင်လို့နော်အဲ့ဒီနေရာမှာဒီမြင်တဲ့နေရာမှာဖြစ်မှုပြက်မှုဘယ်လိုနေရဆိုရဲသဘောလေးတွေကိုအာယုံပြုနိုင်တာတော့မနောဝိညာဉ်ပဲမလားဟင်အကူကြီးအရေးကြီးတယ်နော်ဟင် မနောဝိညာဉ်မှဒီဓမ္မယုံကိုအာယုံ၅ပါးကနေတော့ဟင်ယူပါယုံကနေဓမ္မယုံကိုကျော်ရမှာမို့လားဟင်အကူရှိမှလားတရာယုံကနေဓမ္မယုံကိုကျော်လို့ရမှာမို့လားဟင်ဟင်ဟုတ်ကလားဗျာဟင်မနောဝိညာဉ်ကမနောဘာဝနဲ့ဓမ္မယုံမှာမို့လားအေးမနောဘာဝနဲ့ဓမ္မယုံတိုက်တဲ့နေရာအကူကြီးတက်ကပါဏိတလူတယ်ဟင်အကူကြီးတက်ကပါဏိတပါလာလို့ဟင် ဟင်အဲ့လိုဒါလုံးမတို့တကာကြီးများလူကျင်တဲ့နန်းတော်ရမှာနော်ဟင်ဟင်ဘယ်ရင်ဖြစ်ချင်သလားမှန်ပါဗျာဟင်ဖြစ်ချင်ပါဗျာဟင်ဖြစ်ချင်ရင်အကူကြီးကိုကြက်ကြက်မူးဟင်ဟင်ဟုတ်ကလားဟင် အဲဘလူးမ၅ရောင်းနဲ့တူတဲ့အာယုံ၅ပါးကိုဖိနေအောင်တာမှန်ပါဗျာအေးအဲ့လိုသာမတို့တခါကြီးများဥပုပ်ဖြစ်မှာမှန်ပါဗျာဟင်အာယုံ၅ပါးဖိသုံးမှနော်အဲ့ဒီကြမှာလူချင်းတဲ့ဓမ္မယုံငါနေပြီးတော့ငါသူတစ်ပါးယောက်ျားမိန်းမမရှိဟုတ်ကလားငါယုံတရားတစ်ပါးသာရှိတယ်ဆိုတာဒီကနေ့အတွက်ကိုအဲ့လိုကိုမြင်အောင်ကာယဝေကစိတ်တဝေကနဲ့ဥပတိဝေဝေကကိုတက်နိုင်အောင်လို့ဒီနေ့အတွက်အာယုံ၅ပါးဖိသုံးရတာဟုတ်ကလားသဘောပေါက်ပါလားအေးအဲ့ဒီကြမှာအဲပညာခွင်း ငါသူတစ်ပါးယောက်ျားမိန်းမမရှိနာယုတရားနှစ်ပါးသာရှိတယ်ဆိုပြီးတော့အတိပညာမှတစ်ဆင့်တစ်ဆင့်နဲ့တစ်ဆင့်မြင်တဲ့မြင်ပြီးတော့မဲ့ဖို့နိဗ္ဗာန်ကိုရောက်တဲ့လမ်းကိုရောက်တာဟုတ်ကလားဗျဒါအကျယ်လားကြီးကိုတန်းတန်းကြီးသွားမှာဗျအဲအဲ့ဒီကြမှာနိဗ္ဗာန်လေးကိုတော့နန်းတော်ကြီးမှာအကိုကြီးတက်ကပါဏိတာတွေနန်းဆန်ရလိမ့်မယ်မှန်ပါပါဟင်ဒီအဲ့တော့နန်းဆန်ခြင်းတဲ့တို့တက္ကະတက္ကမကြီးများ မိမိတို့အာယုံ၅ပါးပေါ်မှာတကား၅ပါးကနေပြီးဆိုင်ရာတကားကနေအပမာဒတတိလို့ခေါ်တဲ့အဲဓာလက်နဲ့ကြီးနဲ့တကားတရွတ်ဓာတလက်ကြပြီးထောင်ထားခြားနာပြီးအာယုံ၅ပါးနောက်ကကပါဠိပါဌာရှိတဲ့ပညာပညာကနေကပါဠိပါဌာရှိတဲ့လောဘဒေါသအကြောင်းတရား၅ပါးတို့ကိုဆိုင်ရာတကားမှာသီတာတုတ်တင်နိုင်ကြပြီးတကားလားဝိပဿနာဉာဏ်ရင့်တာယာမှပြီးဘာဝနာမယဉာဏ်တို့၎င်း ဘာဝနာမရညာညင့်တန်ရာမှသည်မညာပူညာတို့၎င်းတဆင်းနဲ့တဆင်းမြင့်တဲ့မြင့်အောင်ကျင့်ဆောင်ယူသာပွားများနိုင်ကြပြီးတကားလားဖျားပိစေကဗုဒ္ဓယဟန္တာတို့သာသာယာဖြစ်သောနိဗ္ဗာန်တို့ရောက်ရာရောက်ကြောင်းဖြစ်သောဘောဓိ၅မျိုးတို့တွင်မိမိနှစ်သက်သောဘောဓိစုဖြင့်နိဗ္ဗာန်တို့ဝေစာနိုင်ကြပါစေ။မြတ်စွာဘုရား။သာဓုသာဓု သာ